ဒီကနေ့1333ခုနှစ်ကဆုံလာဇန်နေ့ရက်ပင်ညာအကြနေ့ဖြစ်တဲ့နိုင်အားဖြင့်နေ့လယ်ပိုင်းတနာရီနဲ့55အဲ45မိနစ်ခန့် အဲဒီကနေ့ဒီချင်းကစပြီးတော့နေရာဟောရတနာရီလောက်ပါပဲမနေ့ကဟောဝါဒစကားပြောနေတာလည်းနိုင်ခွဲတော့ကြာသွားပညာဉာဏ်ခေတ္တခဏတရားထုတဲ့ပုဂ္ဂိုလ်တွေလည်းတရားမေးရစေရပြောရအခြေခံလေးရသွားအောင်တရားဟောတဲ့အချိန်ကနည်းနည်းတရားစစ်တဲ့အချိန်လည်းနည်းနည်းရအောင် အဲဒါတော့ပဲပိုင်းခြားပြီးထားပါတယ်မနေ့ကမရဏဘုံသောက်တီဘုံအကြောင်းပြောခဲ့တာတော့စုံသွားပါပြီမာသာတိုင်းမာသာတိုင်းမှာအာကိုရရှိကြတာပဲအများအားဖြင့်တော့ဘုရားသခင်ဆိုပြီးတော့အာကိုရရှင်က

အပေနတိကောသလမင်းကြီးရဲ့ပရောဟိဘုံသားကြီးလို့ဆိုရတဲ့ပထမပထမပသေနတိကောသလမင်းကြီးရဲ့ပရောဟိဘုံသားကြီးအဲနောက်ပသေနတိကောသလမင်းကလေးတက်လာတဲ့အခါကာလကျတော့အဲဒီဘုံသားကြီးကကြီးနေတာနဲ့တောထွက်ပြီးတော့ရသေးဟန်ပြုတတိပရိသဘော တစ်ထောင်ရှိတယ်တဲ့ဒါလည်းပရောဟိပုံနာကြီးဆိုတော့နာမည်ကြီးကိုနာမည်ကြီးဆိုတော့သူတော်တော်သားပဲဆိုတော့သူနဲ့စိတ်တဝတ်တူတဲ့ပုဂ္ဂိုလ်တွေကလည်းအတူတူလိုက်ပြီးတော့တောထွက်ကြတာအင်္ဂါတိုင်းမင်္ဂလာတိုင်းကုရုတိုင်းတို့အကျအဲနယ်စပ်မှာသူနေရာတွေရှိတယ်လို့ဆိုပါတယ်အင်္ဂါတိုင်းမင်္ဂလာတိုင်းဆိုတာကတော့ ိမိသာရမင်းကြီးရဲ့နယ်ပယ်ပဲသိမိသာရမင်းကြီးကမဂရာတိုင်းကိုအစိုးရတယ်အင်္ဂါတိုင်းဆိုတာကတော့အခုဝင်ကားလို့ခေါ်တဲ့မင်္ဂလာဒေသရည်တွေပါပဲအဲဒီရည်တွေအင်္ဂါတိုင်းအဲဒီအနောက်ဘက်ကမဂရာတိုင်းမဂရာတိုင်းနဲ့အင်္ဂါတိုင်းရဲ့နဲ့စတယ်ဆိုတော့ အဲ့ဒီနာမှာဘာတိုင်းရှိတော့ဆိုကုရုတိုင်းရလို့တော့ခုထင်ရှားစာတဲ့ပေတဲ့သိပညာမရှိဘူးကုရုတိုင်းကတော့ဟိုအပြောက်ဝေးကြီးမှကြီးကုရုတိုင်းဆိုတာအိန္ဒိယအနောက်မြောက်ပိုင်းဝေးပါလေဒေလီရတိမှာရှိတယ်အဲ့ဒါအင်္ဂါတိုင်းမဂရတိုင်းနဲ့ဝေးကြီးပါပဲအင်္ဂါတိုင်းမဂရတိုင်းကောသလတိုင်းတို့ရဲ့ကြားတဲ့ဒီလိုဖြစ်ပါလိမ့်မယ်နဲ့တူပါတယ်ဒီနာကုရုတိုင်းတော့မရှိဘူးဒါတွေကကုရုတိုင်းတော့ရှိနေတယ် အဲကောသလတိုင်းကမြောက်ဘက်ကအင်္ဂါတိုင်းမကရာတိုင်းတို့ကတောင်ဘက်ကရှိဒီကြားတဲ့နေမှာပါပဲအဲဒီမှာအဲဒီရဟန်းပြုပြီးတော့နေတယ်ဒီရဟန်းပြုနေတဲ့အခါတပည့်ပရိသတ်တွေဩဝါဒပေးတာကာမဝိတ္တ၊ဇာဝရဝိတ္တ၊ဝိညာဝိတ္တ မသိလျော်တဲ့ဝိရတ်တွေကြံစည်မိလို့ရှိရင်တန်ထားရမယ်လို့ပဲပြီပဲပြီကျုံကျုံပြီးတော့ပဲပုံရမယ်ဒီမြေကပဲတောင်းငင်ကပဲတွေယူပြီးတကလားပုံရမယ်လို့ပြောတော့ကာမဝိတ္တ၊ဇာဝရဝိတ္တ၊ဝိညာဝိတ္တဆိုတာကထိမ့်သိမ့်မှုရလွယ်တာမဟုတ်ဘူး။อืมစိတ်ဟာကာမဝိတ္တမကြောင် ဇာဝရဝိတ္တမကြောင်ဝိညာဝိတ္တမကြောင်ထားရမယ်ဆိုရင်ခဲရင်ပါလေရိုးရိုးတန်းတန်းဆိုရင်ချင်းမထားနိုင်ဘူးလို့ဝန်ခံရမှာပဲမဖြစ်နိုင်ပါဘူးသူကကိလေသာမကင်းတဲ့ပုဂ္ဂိုလ်မှာကိလေသာတွေမဖြစ်အောင်ထားရမယ်ဆိုမဖြစ်နိုင်ဘူးလောဘမဖြစ်အောင်ဒေါသမဖြစ်အောင်မောဟမဖြစ်အောင်မထားနိုင်ပါဘူးစိတ်ဆိုတာသူကစိတ်ဆိုတာအကြောင်းအားလျော်ဆိုတာ လောဘဖြစ်စရာကြီးလောဘဖြစ်တာလည်းဒေါသဖြစ်စရာကြီးလည်းဖြစ်တာမောဟဖြစ်စရာကြီးလည်းဖြစ်တာမာနဖြစ်စရာကြီးလည်းဖြစ်နေတာပဲဒါသိလို့မရဘူးကာမဝိတ္တဆိုတာကာမဂုဏ်အာယုန်တွေကိုလိုချင်တဲ့အာယုန်တွေအလိုရှိရာတွေလျှောက်စိတ်ကူးနေတာကာမဝိတ္တခေါ်တယ်အဲဒီဝိတ္တတွေများနေတာပဲလူတွေသိရကနိုးတယ်ကဒီနေ့လုံးဒါတွေကြားနေတာညာပိုင်းနဲ့မအိသေးရင်ကြားနေနေတာပဲ အိတ်တဲ့ခါလည်းအိတ်မပြောသေးရင်ကြားနေသေးတာပဲဒီကာမအာယုန်တွေကြောက်ကြားနေတာမရသေးတာရအောင်ရပြီးသားတွေလည်းပဲမပြောင်းမပြေရအောင်ကောင်းတာတွေကောင်းတဲ့ကောင်းတာတွေအဲကောင်းကောင်းတာတွေရအောင်ကောင်းတဲ့ကောင်းတာတွေရအောင်ပြည့်စုံတဲ့ပြည့်စုံအောင်အများအားကြားနေရတာအဲဒါကာမဝိတ္တတွေခေါ်တယ်နားတွေမကြမ်းရဘူးဆိုရင်အလုံးမရှိပဲနဲ့တော့မဖြစ်ဘူးညာဝါရဝိတ္တဆိုတာ သူများတွေသေးပါစေပြတ်ပါစေစိတ်စိတ်ကူးတာကိုနာကိုမုန်းတဲ့ပုဂ္ဂိုလ်တွေနဲ့စပြီးသေးပါစေပြတ်ပါစေညောတာကလည်းပဲမုန်းတဲ့ပုဂ္ဂိုလ်ဆိုတာကလည်းအထိုင်လျောက်ရှိကြမှာပဲอืมအကြီးကျယ်မဟုတ်တော့မှကိုအေးရနေရတဲ့ကြိုးတို့ဘာတို့ဒီလိုစားတွေအကောင်တွေနဲ့လူကသိဆိုတာရှိမှာပဲရှင်နေပါလေခိုက်ရင်လည်းအဒီကောင်တွေနဲ့သိဆိုတာရှိမှာပဲဇာဝရဆိုသေးပါစေပြတ်ပါစေအဲကြံမိရတယ်မကြံမှလည်းပြောလို့မဖြစ်ဘူး ဝိညာဝိတ္တဆိုတာကလည်းအဲ့ဒီမုံတဲ့တတ္တဝါတွေညှင်းဆဲဖို့ရကြံနေတာဝိညာဝိတ္တခေါ်တယ်။ဒါမျိုးမကြမ်းပါနဲ့ဆိုတော့မရဘူး။အဲ့ဒီဝိတ္တတွေကင်းမြင်လို့ရှိရင်သမာဓိဘာဝနာတစ်ခုခုအားထုတ်နေမှကင်းတယ်။သမာဓိဘာဝနာတစ်ခုအားထုတ်ရတယ် အများနာလဲပြီးတော့ရှုလို့လွယ်တဲ့အာနာပါနဆိုတော့အာနာပါနဟာသမာဓိဘာဝနာတွေကတစ်ခုပါပဲဘာဝနာ40ထဲမှာသူကတစ်ခုပါဝင်ပါတယ်အဲထွက်တဲ့ဝင်တဲ့ဝင်တဲ့ထွက်တဲ့ဝင်လေထွက်လေကိုမြဲလိုက်ပြီးတော့ရှုနေသမာဓိဖြစ်ခြင်းနာသီးရောကရှုရတယ်မာဓိဖြစ်ခြင်းတဲ့ခါကျတော့တဏှာလည်းရှုရတယ်တဏှာလည်းကနေရှုမှသမာဓိဖြစ်တယ်ဟိုရှုပြီးရှုလိုက်ရှုလို့ရှိရင်စိတ်ကြတယ်ဒါကြောင့် နာရီရတာပဲရှိပါနာရီရမှာဝင်လေထွက်လေတိုက်ထိတာကနေပြီးစောင့်ပြီးတော့ရှုနေရတယ်ဝင်တယ်ထွက်တယ်အဲလောကဝါဒနဲ့အဲဒီလိုလဲရှုနိုင်ပါလေဒီလိုမဟုတ်ရင်ကြာနီးနဲ့တိုက်တယ်တိုက်တယ်လဲရှုလို့ရတာပါပဲကြာနီးနဲ့တဂရာကပြရတာကတော့1 2 3 4 5အဲဒါဝင်တဲ့1 ဝင်တဲ့နှစ်စသည်ဖြင့်ပေါ့လေအဲတင်းနှစ်3 4 5တင်းနှစ်3 4 5 6လောကနာနဲ့တော့ကြည့်ပြီးတော့ရှုရမယ်ဆိုတာကိုစိတ်ကဝင်တဲ့ထွက်တဲ့တိုက်ရထိရမှာတင်းငိမ့်နေပြီဆိုတဲ့အခါတော့ကြည်ဖို့မလိုတော့ဘူးတဲ့ကရဏာနည်းကိုစွန့်ပြီးအနုပါဒနာနည်းဝင်နေထွက်တဲ့တိုက်ရလေးမှာပဲဆင်လိုက်ပြီးတော့ရှုနေရမယ်တဲ့ဝင်တိုင်းထွက်တိုင်းပြီးတော့ရှုနေရမယ် အဲတော့ဒီနေ့3 4 5ရှိတာကတော့ဗราဏမဟုတ်ပါဘူးစိတ်ဆွဲမြဲတာကဗราဏပါပဲပထမတည်းကမကြည့်ပဲနဲ့တရားထီယာလေးစိုက်ပြီးတော့ရှုနေနိုင်တယ်ဆိုရင်လည်းပြီးတာပါပဲအဲဒီမှာဝင်တိုင်းထွက်တိုင်းဝင်နေထွက်တယ်ဝင်နေထွက်တယ်ရှုနေတော့တခြားစိတ်ကူးကအချိန်မရဘူးပေါ့အချိန်မရတော့အဲဒီကာမဂုဏ်အာယုန်တွေပြီးသွားနေတဲ့စိတ်တွေမဖြစ်ဘူးကင်းတယ်လားကင်းတယ်ဒါပေမဲ့ကြားထဲကထွက်သွားတာတော့ရုံးမှာပဲ อืมစိတ်ဆိုတာတွေ့ရတာမဟုတ်ဘူးရုံပါပဲဒီသာလောမနခာရဏတသောစတဲ့32ခေါ်တာသားတွေအဲဒါလည်းရှိနိုင်တာပဲသာမင်ဆိုသာမင်ကြီးစိတ်ရောက်သွားကိုကောင်းကသာမင်ကြီးစိတ်ထဲမှာထင်မြင်ရဝိညာဉ်ဆိုပုဂ္ဂိုလ်မှာပေါက်ရောက်နေတဲ့အမွေးတွေစိတ်ရောက်ခြေထဲလက်ထဲဆိုရင်လက်ထဲခြေထဲတွေစိတ်ရောက်သွားသွားဆိုရင်သွားတွေလည်းက အရေးဆိုဒီကိုယ်လုံးကအပေါ်ရအရေးကောင်လေးအဲ့ဒါသစ္စာတင်ကကမ္မတာသာမင်ဝိညာဉ်ခြေသက်တဲ့သွားအရေးနောက်အပါဒီကိုယ်လုံးကအပါတွေအကျော်တွေနဲ့အပါတွေနဲ့ခက်ပြီးတော့ဒါအကျော်နောက်အယူကောင်းကနေပြီးတော့ကောင်းကောင်းကုန်ရိုးတွေနဲ့မေရိုးနဲ့လေပင်ရိုး ပြီးတော့ကြော်ယိုနံယိုခါယိုဇမယိုမောင်ယိုခြေသလုံးယိုခြေတော်ယိုဟာဒီအယိုးတွေတခါလဲအဲ့ဒါတွေစိတ်ရောက်ချင်းစီအယိုးတွေကနေပြီးချင်းစီအဲ့ဒီချင်းသောလန်ခေါ်တာကအရင်နဲ့ဆက်စုပ်ဝယ်အနေနဲ့လိုက်ပြီးတော့ရှုနေအဲ့တော့ရှုနေရင်လည်းကာမဂုဏ်အာယုန်တွေစီကိုသိကြနေတာ မသွားတာနဲမှာပဲတော့လည်းမသွားဘူးတော့မဆုံးနိုင်ဘူးသွားအောင်မှာပါပဲကတိုင်းအာယုန်တွေလည်းရှိပါတယ်ကတိုင်းအာယုန်တွေကလည်းပထဝီကတိုင်းအာဘောကတိုင်းဒေဇောကတိုင်းဝါယောကတိုင်းနီလာကတိုင်းအဲပထဝီအာဘောဒေဇောဝါယောကဇာကြီးလေးပါကတိုင်းပါနီလာဆိုတာအညိုအညိုရောင်ကတိုင်းအညိုဆိုတာအစိမ့်တွေပါလေလည်းပါပါတယ်စိမ့်တို့အပြာတို့အညိုတို့အမဲတို့ဒါကနီလာကတိုင်း အဲရောင်စင်ကတိုင်းနဲ့ပိဋကတိုင်းနဲ့ဝါဝါရောင်ကိုရှုနေလောဟိတအနိကတိုင်းဟောရာဒရှုကတိုင်းအစင်ကတိုင်း၄ပါးအဲ့ဒါတွေလည်းရှုလို့ရပါတယ်ရောင်တစ်ခုခုအဖြူအဖြူကိုစိုက်ပြီးတကလားအာကြည့်နေလို့ချင်းအဖြူအဖြူအဖြူဒီလိုစိုက်ကြည့်နေဒါလည်းပဲသူကသမာဓိဖြစ်တာအနီစိုက်ကြည့်နေအဝါစိုက်ကြည့်နေအမဲအညိုအစိမ့်အပြား အဲဒီရောင်စင်းနေစိုက်ကြည့်တယ်အဲဒီလိုစိုက်ကြည့်နေလို့ရှိရင်လည်းတရားတော်ကစိတ်သွားမရှိဘူးငြိမ့်တယ်ဒါလည်းလုံးလုံးမသွားပဲနေမှာမဟုတ်ဘူးသမာဓိအာမကောင်းနေသွားအောင်မှာပဲအဲဒီလိုသမထကမ္မဋ္ဌာန်းတစ်ခုခုနဲ့အားထုတ်နေမှာစိတ်ဆိုတာတည်ငြိမ်တာဒီလိုမဟုတ်လို့ရှိရင်မတည်ငြိမ်ဘူးအဲဒီရဲ့သေးတွေတော့သမထကမ္မဋ္ဌာန်းကလည်းမရှိတယ်ရှိတယ်တော့ဇာတဲ့တည်းမပါဘူးอืม ရှိလည်းမနိုင်သေးလို့ဖြစ်မှာမို့လဲသူတို့အဲဒီမှာတော့ကြာကာမဝိတ္တကြံမိရင်ဘယ်တဘုံထားပြီးလောင်းလိုက်ရရင်ဟာတော့ကြာကြံလိုက်ရင်ဘယ်တဘုံထားပြီးလောင်းလိုက်ရရင်လည်းပဲဒီတဖြည်းဖြည်းများလာဆိုရသေးကတထောင်ဆိုတော့ဒီနေ့တည်းနေ့ပဲကဘယ်လောက်ထားရမယ်တော့မသိဘူးတော့ထားရပါလိမ့်မယ်အခုဒီမှာ ဘာကြောင့်ပါကစိတ်တိုင်းစိတ်တိုင်းယုံနာနေရှုနေရင်လည်းဒီကမ္မဝိတ္တဗျာဝရပုဒ္ဒဝိန္ဒဝိတ္တဝင်ဖြစ်သေးတာပဲမှားရတာပဲသောသောအနေနဲ့ကမ္မနာကြောင့်ရောက်ခါစားအမနာအမနာမှားရပါလေသူတို့မနိုင်နိုင်ဘူးတော်တော်နဲ့ကိုမနိုင်နိုင်ဘူးอืมမာမီထူးတဲ့ပုဂ္ဂိုလ်တွေတော့သိပြီးတော့မသွားဘူးများအချင်းတော့သွားတဲ့ပုဂ္ဂိုလ်ကများပါလေစကားစားမယ်အဲ့ဒါတွေရှုရမှိုက်မနိုင်နိုင်ဘူးဒါတော့ညသေးတယ်မှာအဲ့ဒီဒဏ်ထမ်းနေရတာနဲ့ သူတို့မှအချိန်တွေတော်တော်ကုန်မှာပါပဲ။အဲဒီတန်ထားရတာနဲ့ဒီကပဲတွေကပဲပုံကြီးဖြစ်နေတယ်။ပဲပုံကြီးဖြစ်ပြီးတော့ပဲပုံကြီးကတော့ကြီးရတူပါတယ်။အဲဒီပဲပုံကြီးမှာငကားကောင်လာနေတယ်။ငကားဆိုတာမွေးပါပဲ။မွေကမွေတစ်မျိုးပဲမွေတချို့ငကားကတကူရှိ အကျိုးနဂါလည်းတကူမရှိဘူးနဲ့တူပါတယ်ငွေရိုးရိုးမျိုးနဲ့ပဲတူပါတယ်အဲ့ဒါငွေကြီးပေါ်တယ်အဲ့ဒါမှလာနေတယ်ညဇောမယဒဏီရောခါကာလမဟာကုရဏသမပါတိနဲ့ဝင်စားပြီးမဟာကုဏဆိုတာအမှန်တန်အတ္တဝါတွေကိုသနာပြီးတော့ဆင်းရဲတာအတ္တဝါတွေကကိုရင်းနာခြင်းပေခြင်း အစရှိသောဝဆင်းရဲတွေနဲ့ပြည့်နေတဲ့တန်မြာထဲမှာဖြစ်နေကြတယ်တန်မြာခီးသွားနေကြဘေးဒုက္ခတွေနဲ့တွေ့နေကြဝိညာဉ်နာခြင်းသိရင်စိုက်သောသံဃာဆင်းရဲဘေးဒုက္ခတွေနဲ့တွေ့နေကြတဲ့ငါဘုရားမှာတပါဒီဆင်းရဲတွေမှာကံမဲ့ပုဂ္ဂိုလ်မရှိဘူးလို့ဆင်ញင်လိုက်တဲ့အခါမှာတနာတယ်တဲ့တနာကြလည်းကောင်းတယ်ဟုတ်လား ဘုရားမြတ်စွာဘုရားမှတပါးဆိုရင်ဒိယပုဂ္ဂိုလ်တွေကအာမြဝစင်းရလွံ့မြောက်အောင်တရားကိုမဟောနိုင်ဘူး။သာသနာ့ဘာခါကာလဒီမှာပညာရှိပုဂ္ဂိုလ်တွေတော့ရှိပါတယ်။သူနည်းသူဟာနဲ့သူတော့ဟောပြောနေကြတာပါပဲ။ဒါပေမဲ့လို့အများဆုံးဘလို့ဟောနိုင်တော့ဆိုခုနကသမာဓိဖြစ်ရုံဇာရရုံဝိညာဉ်ရရုံဘလို့ပဲဟောနိုင်တယ်။အရိယာမေဖို့ရအောင်မဟောနိုင်ဘူး။ အဲဒါဇံဇံဘိညာဉ်နေရတဲ့ပုဂ္ဂိုလ်တွေကအလွန်ဆုံးမြမပြေလောက်ရောက်မြမတက်တန်းကုန်တဲ့အခါကျပြန်စုတွေလာလို့ရှိရင်လူဘုံနာဘုံပြန်ရောက်ဒီပြင်ဒိဉ္ဇပုဂ္ဂိုလ်တွေလိုပြန်ဖြစ်တာပါပဲအဲဝိညာဉ်နာရှင်သိခြင်းကမလွတ်မြောက်ဘူး။ဒါကြောင့်မြတ်စွာဘုရားမှတပါးမသူမှတန်မြတ်ဝဆင်းရဲကလွတ်အောင်မကယ်နိုင်ဘူး။တန်မြတ်ဝဆင်းရဲလွတ်မြောက်ရလွတ်မြောက်ကြောင်းတရားတွေမဟောနိုင်ဘူး အာခါသိလောကမှာလူတွေစွာပညာရှိတွေကတည်တွင်ထားတဲ့ဘာသာတရားတွေကိုယ်ဝေရာတွေစွာထိုက်တယ်ရှိကြတာကြီးပါပဲ။อืมတချို့ကျန်ကန်နေပါလိမ့်နဲ့ကြာကြာနာနာဖြိုလဲကျန်ကန်ကြာကြာနာနာရဲ့တော့မဟုတ်ဘူးသူကလည်းသူအဲအစင်းစင်းတခါတည်းဟောပြောပြီးတော့ထားတာကြီးဆွဲလာနေရှိနေကြတာပဲ။အဲ့ဒါတွေကသံဃာဝဆင်းရတကယ်လွံ့မြောက်ကြောင်းနေမဟုတ်ဘူးတချို့မလွံ့မြောက်ကြောင်းနေမကဘူးတချို့ဘာသာတရားတွေကပြောင်းပြန်နေမှားပြီးတော့နေလို့အဲ့ဒီဘာသာတရားတွေလိုက်နာပြီးတော့ကျင့်လို့ရှိရင် အာဟုသူတွေဖြစ်တာပဲတတ္တဝါတွေတတ်ပြီးတော့ဉာဏ်ပူဇော်တယ်ပေးလူတယ်ဆိုတာဒီအမှန်ကြည်ကြီးတာတွေပဲသူတို့ကုသိုလ်အနေနဲ့ပြုလုပ်ကြတာကုသိုလ်အနေနဲ့ပြုလုပ်လေမှအာဟုသူတွေဖြစ်ကုန်တာဟိုကြောက်เสียသိကောင်းတယ်သူကအဲတော့နတ်သားဘုရားကတတ္တဝါတွေအကုန်လုံးလိုက်ကြည့်လိုက်တဲ့အခါကလားအမြဲဝဆင်းရတာလွတ်မြောက်ခြင်းညာတာဘယ်သူမှမဟူခြင်းညာဘူးမနာခြင်းညာဘူးမသိခြင်းညာဘူး အာမြဝဆင်းရလွမြောက်ခြင်းရတယ်ဒါပေမဲ့လည်းလွမြောက်လို့မှကြောင့်တရားကတော့မြတ်စွာဘုရားမှာတပါမဟောနိုင်ဘူးဘုရားကလည်းဟောနိုင်အတ္တဝါဒီသနာတယ်တဲ့သနာပင်မဲ့လို့လည်းပဲပါရမီအခြေခံရှိတဲ့ပုဂ္ဂိုလ်ကလည်းမြတ်စွာဘုရားများကတရားဟောပြီးတော့တရားတို့ရအောင်လို့ကဲတင်နိုင်တယ်ပါရမီမရှိတဲ့ပုဂ္ဂိုလ်တွေသွားဟောလို့လည်းမဖြစ်ဘူးသူနားမလဲဘူး တရားတွေမကျင့်နိုင်ဘူးအာမတုံနိုင်ဘူးအဲတော့သတ္တဝါတွေတဏှာမကျင့်နိုင်တဲ့အခါကလားပါရမီရှိတဲ့ပုဂ္ဂိုလ်ကျွတ်ထိုက်တဲ့ပုဂ္ဂိုလ်ရဲ့မြတ်စွာဘုရားရဲ့ဉာဏ်တော်ထဲမှာလားထင်တယ်။မာနဲ့တူတယ်ဆိုလို့ရှိရင်မိုးရင်းရာလီညမှာညင်ခါကလာမှောင်နေတောင်ပေါ်ကနေဒီပဝဉ္ဉာဏ်လှည့်ပြီးကြည့်လိုက်လို့ရှိရင်လေရလေသမားတွေ လယ်သမားတွေရဲ့တဲတွေကမီးလေးတွေမီးဘူလေးတွေနေမှာပေါ့အခြေတုန်းကအဲ့ဒါလေးတွေမြင်ရတယ်ညမှာမီးဘူလေးလူတော့မမြင်ရဘူးတဲတွေတော့မမြင်ရဘူးမီးပဲမြင်ရလက်လက်လက်လက်ဟိုကလက်လက်ဒီကလက်လက်နဲ့ဒါလေးတွေမြင်ရအဲ့ဒါတော့လေမာရဏရှိတဲ့ပုဂ္ဂိုလ်ကျွထိုက်တဲ့ပုဂ္ဂိုလ်တွေ ဒါမြတ်စွာဘုရားရဲ့ဉာဏ်ထဲမှာလားထင်တာပေါ့တဲ့မှာလာပြီးတော့ပေါ်အဂိဒတရေသေးကြီးတတိပရိသတ်တွေနဲ့ကွာလားထင်တော့မြတ်စွာဘုရားအချိန်ကြီးဆင်ញံတော်မူလိုက်တဲ့အခါကလားဒီရသေးတွေဟာတရားဓုကိုရနိုင်တဲ့အခြေအနေကိုမြင်လို့ရှင်မမောဂလံကိုဒီရသေးတွေဟောပြောဖို့ချုပ်ဖို့ရာ စေလွတ်တော်မူရဲရှင်မမောဂလာလှုပ်လိုက်ရှင်မမောဂလာကအဲဒီသွားသွားတော့ညနေမိုးချုပ်ရောက်သွားမိုးချုပ်ရောက်သွားတဲ့အခါကလာဟောမရေသေးတွေကသူတဲလေးနဲ့သူဘောလေးသူကမ္မထာညောင်းလို့သွားမှာပါအဲသူကလည်းသူကမ္မထာညောင်းတစ်ခုတယောက်တယောက်ဒီလိုနေကြတာကိုတစ်ထောင်အဲဒီလိုနေတော့စုဝေးနေတဲ့အချိန်ဆိုလို့ရှိရင်လည်း အဲဒီကရှင်မမောကလန်တခွန်းပြောပြီးတော့ဟိုကပြောဒီကပြောနေပြောလို့ဖြစ်အောင်လို့လို့သူဝေးမနေအောင်လို့ရှင်မမောကလန်ကတကူနဲ့မိုးရွာအောင်လုပ်လိုက်တယ်တဲ့မိုးကြီးဟုံဟုံဟုံဟုံနဲ့မိုးကြီးအဲမိုးရီမိုးပေါက်တွေပြင်းထန်တာကြပြီးတော့အဲဒါမှရေသေးတွေကမိုးရွှဲမှကြောက်လို့ကိုကိုတဲလေးကိုကမ္ဘာသားကြောင့်လည်းကိုဝိုင်းနေကြအဲဒီအချိန်မှာရှင်မမောကလန်ကသူတို့ကြောင်းလိုက်ထဲဝင်သွားတာအဂိတတာဆိုဆရာကြီး ရာရသေးကြီးကိုင်းဆရာကြီးနေတဲ့ကျောင်းသားသွားပြီးတော့ရှင်မမောက္ကလခေါ်လိုက်အဂိရတာခေါ်လိုက်ရအဂိရတာရသေးကြီးအောင်မယ်ငါနာမယ်ဒီမှာခေါ်ဝန်းတဲ့ပုဂ္ဂိုလ်ဘယ်သူမှမရှိဘူးငါနာမည်နဲ့ခေါ်တဲ့ပုဂ္ဂိုလ်တော်တော်ရိုင်းတဲ့ပုဂ္ဂိုလ်ပဲသူကအောင်မေးစိတ်ထဲနဲ့မှသူထိကြိုက်သွားတယ်သူမယုံမသိခေါ်ရမှလား ဟိုမှာတော့ဆရာကြီးတို့ဘာလို့ခေါ်မှာမလဲဒီကဟုတ်တယ်နာမည်ဟိုလူကြီးလူကြီးတွေကိုနာမည်နဲ့ခေါ်ရင်ဒီကရဲစရာရောက်တယ်အဲဒါသူ့နာမည်နဲ့ခေါ်မလားလို့ဒီကစေရခုတော့စိတ်ဆိုးတော့အဲဒါကပြန်ပြောတယ်ဟေးငါခေါ်တာဘယ်သူလဲဟာငါပဲမောက္ကလံမောက္ကလံခေါ်တဲ့ အာယဟမှာပဲလို့ပြောသင်ယဟကဟုတ်တယ်ယဟညာဆိုလို့ရှိရင်သေယပိခေရိပါယနာသူကစစ်သေးတာသူတို့ရသေးတယ်မှာထံဘူးပေါက်တို့ဘာတို့ထမ်းစရာပိုးစရာတွေပါလိမ့်ရှိရသေးတွေအသုံးဆောင်နေရှိရှင်မမောဂလာအားတပိတ်ပင်ကားနဲ့သွားတယ်အဲ့ဒါတွေမပါဘူးဘောလည်းမပါတော့သူကရသေးရဟုတ်တယ်လို့သူကမြင်စားကြတယ်အဲသေယပိခေရိပါယနာလို့ပါပါတယ် မမြင်ပါပဲကလားဟိုအတွင်းမှာထည့်လာမြင်ကရှုလို့အတွင်းမှာထည့်လာတယ်ဆိုတော့ဩဒီကိုယ်တော်ကြီးဘရိတ်ခရာတွေအတွင်းကတောင်ယူလာနေရာမကြရတော့လောက်လေးတော့ချုပ်ထွေးတဲ့ဥစ္စာတွေအတွင်းကယူလာတယ်လို့ပဲဆိုပြီးသူစိတ်ထဲမှာကြမ်းမလာဖြစ်တယ်အဲဒီကာလမှာရှင်မမောင်္ဂလာကနေရာတောင်းသဂိရတာဟာကဏိညာတညာတဲမှုရနေရာလေးပေးပါဦးဟာနေရာမရှိဘူးတဲ့ဒီမှာဒီသေးတယောက်တဲတလုံးသမထညောင်းတစ်ခု သူ့နေရာနဲ့သူဒါလောက်ရှိတာပဲတဲ့ဒီရင်မရှိဘူးအဲဒီလိုပြောတယ်နောက်ဆုံးကြတော့တောင်းလို့မရတော့ကလေးသိချင်းညာမပေးနိုင်လို့ရှိရင်ဟိုသဲပုံကြီးရှိပါဘောအဲဒီသဲပုံကြီးတော့ဖြင့်ဘယ်သူမှနေမှာမဖြစ်ပါဘူးအဲဒီနေရာပေးပါတော့သဲပုံကြီးတော့လည်းပေးလို့မရှိဘူးတဲ့သဲပုံကြီးမှာအမှန်တန်ဆိုးတဲ့အစိတ်ပြင်းထန်တဲ့ငကားကြီးတကောင်ရှိနေတယ်အဲဒီသွားလို့ရှိရင်တော့သင်ငကားကြီးကနှိမ့်ဆက်လိမ့်မယ် ကိစ္စကြီးပေါင်းကအဲ့ဒီနေရာပဲပြေးပါဆိုပြီးတော့ဒီမှာမောဂလန်ကသဲပုံကြီးစီသွားငကားကြီးကလည်းသိတဲ့လူတွေဆိုအဲ့ဒီနာမလာဘူးအဲငကားကြီးကမြင်တော့ဒီနာလာရမလားဆိုရင်ငွေဆိုတာသိဆိုရတဲ့ကောင်မဲသူကဒီမှာမောဂလန်ထိုင်းနေတော့ဒီမှာမောဂလန်ကြီးကိုလာပြီးတော့ကိုယ်နေရာနေလွတ်တယ်တဲ့ရှင်မောဂလန်ကလည်းတကူကြီးရဲ့သာပင်ချင်းတကူနဲ့ပြည့်စုံတဲ့တကူကြီးရဲ့ မရေဖြစ်နေတော့လမ်းပင်ကြီးဝင်စားပြီးတော့အကိုးလျံနေလွတ်နောက်ဆုံးတို့တို့ပြောရင်နောက်ဆုံးကြတော့ငကားကြီးကသကိုးသွားတာတွေကိုရောဘာမှမလုပ်နိုင်ဘူးမလုံးနိုင်တဲ့အခါကကြာကာလကြာတော့မှငကားကြီးကအလျှော့ပေးရှုံးပေးပြီးတော့ရှင်မမောဂလယိုသေးပြုယိုသေးပြုပြီးတော့ဘေးပါဝဉ္ဇဉ်ကသူ့ကိုယ်နဲ့ခွေပြီးတော့ ရှင်မမောဂလံကိုအပေါ်ကနေပြီးတော့ပရင်းညာနဲ့အုပ်ပြီးတော့စိတ်ကလေးသဘောလောက်တာသုံးပြီးဆိုရင်သွားပြီးကြည့်အောင်မယ်သွားတော့ဟိုမှာရှင်မမောဂလံကထိုင်နေတယ်ငကားကြီးကဘေးကအခွေလိုက်ခွေလိုက်ပတ်ပြီးတော့အိမ်လောက်ပြီးတော့တက်ပေါ်ကမိုးပြီးတော့ယူသေးကျွန်းတာတွေ့ရတွေ့ရတယ်မှာအဲဒီကအကျိုးကြောင့်မမေ့တော့အဲဒီရသေးရသိကြည့်နေကြတာကိုကြည့်တယ်တကူကသိသဘောကျတယ်သူက လူတွေတကူသဘောကြတယ်ခုနေခါကာလတကူပြနိုင်လို့ရှိရင်လောကြီးညိုကြမှာတကူကမပြနိုင်ကြဘူးတကူပြနိုင်လို့ရှိရင်အမှန်ကြီးညိုတယ်ဆိုယုံကြည်ယုံကြည်မှုရှိကြအဲဒီအချိန်မှာမြတ်စွာဘုရားကကြွလာတော့မှရှင်မမောဂလကမြတ်စွာဘုရားယူသိပြီးတော့ယသိတွေကရှင်မမောဂလတဲ့ဒီ ဆရာဖြစ်တဲ့မြတ်စွာဘုရားပို့ပြီးကိုကြည့်တယ်လို့ဆိုရင်မြတ်စွာဘုရားကိုယူပြီးပြုကြတာအဲဒီခါမှာမြတ်စွာဘုရားအဂိတတရေပေကြီးကိုမေးတယ်အဂိတတသင်တတိပရိသတ်တွေဘယ်လိုများဩဝါဒပေးထားတော့ဆိုတော့သူတတိပရိသတ်တွေကိုယ်ဝယ်ရာဩဝါဒပေးထားပါ တောင်တို့တောင်ကိုဝယ်ရမယ်တချို့လည်းတောင်ကိုဝယ်ဖို့ရပြောတယ်တချို့လည်းပဲတောကိုဝယ်ဖို့ရပြောတယ်တချို့လည်းသစ်ပင်ကိုဝယ်ဖို့ရတချို့လည်းပဲဟိုတဲ့စေရီခေါ်တဲ့နတ်ကွန်းပေါ်တယ်နတ်ကွန်းသစ်ပင်ကြီးတွေကိုဝယ်ဖို့ရပြောတာအစုံပေါ်လေကောင်းကင်နဲ့ခတ်တွေပါလေလည်းပါမှာပါပဲဒေသနာတဲ့နော်အဲ့လိုဆုံးမပါဘူးတို့ရုပ်ပဲပြရတာအဲ့ဒါတွေကိုဝယ်ဖို့ရသူပြောထားတယ် သူသူတပည့်ရသေးတွေရောသူကိုယ်ကိုစိတ်ကပြီးတော့နေတဲ့ရသူရသားတွေရောအဲ့ဒါတွေကိုယ်ပဲလို့ရှိရင်ဘေးရန်တွေကင်းတယ်ဆိုပြီးတော့ကိုယ်နဲ့ဆုံးမထားတယ်သာသနာ့ဘာမှာဆိုရင်ဒီလိုကိုယ်ဝေရတွေပဲသင်္ပင်တော်တောင်းနေဥယျာဉ်နေအဲနေတို့လာတို့နခတရားတို့လူတွေမမြင်ရတဲ့ကောင်းကင်ဘုံမှာဖရာတို့ဒါတွေကိုကိုယ်ဝေဝေရ ဒီလိုသူနေညွှန်ကြားထားကြတာပဲအဲ့ဒါတွေအာယုပြုပြီးတော့အားကိုးနေကြအဲ့ဒါမြတ်စွာဘုရားအဲ့ဒါတွေအားကိုးရအစ်စ်မရှိတဲ့အကြောင်းတရားဟောထားပါပဲမဒီတရားတူတူလေးနဲ့တော့တော်တော်တော်တော်ကောင်းပါလေဘဟုံဝေတရဏံယန္တိပပဒာနိဝနာနိသရမရုခစေတယာနိ မနုဿာဘယတိစီတာဘယတိစီတာဘေးထင်ချင်းကြဝကုံကဝါဘေးရန်ကိုအကြောင်းညကုံကဝါအကြောင်းညတော်ကြောင်ဘဟုဘဟုမနုဿာများစွာသောလူတို့သည်ပပဒာနိစ္စတောင်တို့ကိုလောဝနာနိစ္စတော်တို့ကို၎င်းအာရမရုပဇေရနိစ္စအရန်ချောင်းဥယင်စေရီခေါ်သောနာကွန်းတို့ကို၎င်း မရဏကိုယ်ဝေရာဖြစ်သောယန္တိရောက်ကြလေကုန်၏လူတွေအများကမိမိတို့ကိုယ်တိုင်ကအစွမ်းတတ္တိမရှိတော့ကိုယ်တဲ့အစွမ်းတတ္တိရှိတယ်လို့ထင်မြင်တဲ့တောင်းနေတောင်းဆိုတောင်းဆောင်နာတင်နေမှာဘောတောင်းတက်တဲ့တော့မဟုတ်ပဲဘူးသူကအင်းတောင်းဆောင်နာတေတောဆောင်နာတေဥယျာဉ်နေခြံနေအဲတော့ ဒုက္ခစေရီလို့ခေါ်တဲ့နတ်ကွန်းနေချေကဘောရမစေရီကိုဘာလို့ဆက်ရှိတယ်နတ်ကွန်းကြီးတွေပေါ့အခုလည်းရှိတာပါပဲနတ်ကွန်းကြီးတွေရှိကွန်းကြီးတို့အင်ဒိုနီးရှားသားတော်ကအိန္ဒိယကနာမည်တွေနဲ့ယူပြီးတော့နတ်ကွန်းကြီးတွေနာမည်ပေးထားကြအောင်မယ်ခန်းခန်းနားနားကြီးတွေလုပ်တာတော်ကြီးကျယ်တယ်တောင်ဆောင်နေတောင်ထိပ်တွေမှာကကြီးကျယ်ခန်းခန်းနားနားကြီးတွေလုပ်တာအဆောက်အဦတွေလည်းရှိတယ်ဆိုလို့အဆောက်အဦတွေကဘာတွေများရှိပါလိမ့်တော့ဘုန်းကြီးက6ကြီးဘာမှတော့မရှိဘူးလို့လား အစားကိုဒီတိုင်းပဲရှိတာအတွင်းမှာနာယုတ်တင်ရရှိသေးသလားလို့ပါကြည့်နာယုတ်တော့မရှိဘူးပါမရှိဘူးသာသူအာယုပြုုံနဲ့တူပါရဲ့ဆိုနာယုတ်တွေတော့မတူရဘူးအဲဒီတော့ဟာဒီကိုယ်ပဲရတာကောင်းငင်ကကောင်းငင်ကနေတော့လာတော့ညခတော့ကျေတာရတော့ဂျူတွေတော့ဟာဒီကိုယ်ပဲရတာပဲအနောက်က ကိုရောပါကရောမရောမရောမခေတ်တို့ရောမခေတ်အဲ့ဒီတည်းချင်းကြားတဲ့အီဂျစ်တို့ကအဲ့ဒီခေတ်ကလည်းပဲဒီလိုပဲကောင်းကင်ဂျူရီနက်ခတ်ဒီနာအသာတွေကိုဝယ်လာကြတာဟိုသိုးတွေပါလေမွေးတဲ့သိုးเจ้าနေခေတ်တုန်းကတော့သူတို့သိုးတွေကိုထိန်းသိမ်းနဲ့စောင့်ရှောက်တယ်လို့ယူဆပြီးထားတဲ့နတ်တွေရှိတယ်သိုးတွေမပြောင်းအောင်ထိန်းသိမ်းတယ်လို့သူတို့ယုံကြည်ယူဆထားတာမို့လေတကယ်ဟုတ်ဟုတ်တာမဟုတ်တာတော့ထား ဥပမာပြည်ရင်လည်းပဲတောဆောင် တောင်ဆောင်နေလယ်သမားတွေယာသမားတွေမှာသူတို့နတ်ကြီးရှိပါတယ်သူတို့ဒါတွေအားကိုးရတယ်ဆိုပြီးတော့ဒါတွေနတ်တင်ညမလုပ်ကြလုပ်ကြတာအဲဒီမှာတို့တွေထိမ့်သိမ်းဆောက်ရှောက်တဲ့နတ်တွေရှိတယ်အဲဒီနတ်တွေကိုယ်ပဲကြတယ်အဲဒီလူတွေကနောက်တစ်ပြေးပြေးမြို့နဲ့ရွာနဲ့တည်ပြီးတော့လာတဲ့အခါကာလကျတော့လူကြီးသူကြီးဖြစ်လာတော့သူအဲတို့တွေတွေမဟုတ်ဘူးသူတို့နယ်ပယ်ကိုစောင့်ရှောက်တဲ့နတ်တွေဖြစ်လာတပြေးပြေးသူတို့နိုင်ငံကိုစောင့်ရှောက်တဲ့နတ်ဖြစ်လာတယ် အဲနိုင်ငံမကတခါတကဘာလုံးဒီလောကလုံးကိုစားကြောက်တဲ့နတ်နတ်လို့မဟုတ်ဘူးသူတို့ဖရာဆိုပြီးကောင်းကင်မှာဖရာအနေနဲ့တို့ဒီလိုကိုယ်ကိုကြတာပဲအဲဒါကြီးဟာဘာလေးလို့ကိုယ်ကိုကြတော့ဆိုဘယတိစီတာဘေးဒီချင်းချောက်အကောင်းနေဖြစ်ဖြစ်ဘေးကိုကြောက်ရွံ့ကြတော့ကြောင်းဘေးကြောက်ကြတယ်လောကရဲ့ ရန်သူတွေကြောင့်ဖြစ်တဲ့ဘေးရှင်ဘေးကြားဘေးစသည်တော့လက်ရှိတာပေါ့လေကြားဘေးတွေကတော့အိန္ဒိယဝေရာကြားနေတယ်မှဘေးမျိုးတွေအဲ့ဒီသူတို့ကိုယ်ဝယ်ရာနတ်တွေအကာဝယ်တယ်ဆိုပြီးတော့ပြလာတာရှိတော့အနောက်နိုင်ငံကပုဂ္ဂိုလ်တွေဆရာဝေသူတို့စစ်ဆေးထားတယ်လို့ရှေ့ပိုင်းကကြားနေမှာရှေ့ပိုင်းကကြားနေမှာဘေးရာနေတို့ ရှင်သေးတို့အဲတော်ကွေးတို့ဝန်မလွေတို့ဝတ်ဝန်တို့ဆင်တို့အဲဒီလိုတော်တော်တ attva တွေဘေးရန်တွေအဖြစ်နဲ့ပြရသူဒါတွေကာကွယ်တယ်လို့သူတို့နတ်တွေကာကွယ်စောင့်ရှောက်တယ်လို့ပြထားတယ်ကြားမပါသေးဘူးသူတို့ပြောတယ်ကြား ဘုခေဝခါရမအိန္ဒိယနောက်ပြောင်ပိုင်းမှာမရှိဘူးဆိုတာကိုသူကအဲကြောင့်ဒီလူတွေကအဲ့ဒီတော့မှနေတာနောက်မြောက်ပိုင်းနေတဲ့လူတွေသိရမယ်ဆိုပြီးသူတို့ကဝေဖန်ထားတယ်တော်တော်စဉ်းစားထားတဲ့လူတွေပဲနောက်ပိုင်းကျမ်းစာတွေကြတော့အိန္ဒိယအရှေ့ပိုင်းရောက်လာအရှေ့ပိုင်းမှာကြားရတယ်ဗမာပြည်ရဲ့ရှိတာပေါ့ကြားတယ်အဲ့ဒီမှာကြားပေးတွေပါလေပါတာဆိုတော့ဘိုးသူတို့ကြားနေမှာဟွန်းအဲ့တော့ဘယ်လိုဟာတွေကိုကြောက်လို့ပေါ့လေဘေးရန်အန္တရာယ်ကြောက်လို့လူလူချင်းလည်းအန္တရာယ်ရှိတာပေါ့ နိုင်ငံနဲ့နိုင်ငံနဲ့တိုက်ကြခိုက်ကြဘုံကအဲဒါနဲ့တုံးနဲ့တာကြဖြတ်ကြတယ်လို့ဘေးရတယ်လို့ရှိအဲဒီဘေးရတယ်ကြောက်လို့တယ်ပြီးတော့ယောဂဝေဒနာတွေလည်းရှိတာပေါ့တခါတခါကြတော့အဲဒီယောဂဝေဒနာဖြစ်လို့ရှိရင်ပြင်လဲသူတို့နတ်တွေရှင်ကြီးတွေကနေပြီးတန်ခတ်တယ်အပြစ်ပေးရတာပြီးဒီလိုယုံကြည်တာလည်းရှိတာပေါ့အဲဒါတွေလည်းကြောက်ကြတယ်အဲဒီလိုဘေးရတယ်ကြောက်လို့နဲ့နောက်သေပြီးတဲ့ခါကာလလည်း ဖေးရတဲ့ကင်းရအောင်ကောင်းမြတ်ရပုံတွေရောက်အောင်ဒီလိုလည်းရည်ရွယ်ပြီးကြလားကိုယ်ဝယ်ကြရတာကိုတော်တွေတောင်းတွေသစ်ပင်တွေအဲကောင်းငင်ကကျိုတွေကျဲတွေတာယာတွေအဲဒါတွေကိုယ်ဝယ်ရတယ်တကယ်ကိုယ်ဝရသိဖြစ်ပါရလားဆိုနေတံခောတရဏံခိမနေတံတရဏမௌဓမံနေတံတရဏမာဂမသဘာဒုက္ခပမုစ္စတိ ဣဒံခောတရမံခေမံဣဒံဤတောတောင်သစ်ပင်စရှိသောကုဝေယာသည်ခေမံပယံကင်းသောကုဝေယာပယံခေမံပယံကင်းသောတရဏကုဝေယာသည်နာဟောတိမဖြစ်ပေဧတံဤတောတောင်သစ်ပင်စရှိသောကုဝေယာသည်ဥဒ္ဓမမြတ်သောတရဏကုဝေယာသည်နာဟောတိမဖြစ်ပေဧတံတရဏံတောတောင်စရှိသောဤကုဝေယာအာရမအကြောင်းပြု၍ သဘာဒုက္ခအလုံးစုံသောဆင်းရဲဝိဒမြမနာမောဇ္ဇတိမလွန်မြောက်နိုင်ပေအဲတောတောင်စားသည်ကိုကိုယ်ကိုယ်နေခြင်းကြောင့်မိမိတို့လွန်လာတဲ့ဘေးရအန္တရာယ်မှလုံခြုံခြင်းဘေးရကင်းခြင်းဖြစ်ပါမလားဆိုမဖြစ်ပါဘူးတဲ့စိတ်ထဲကကိုယ်ကိုယ်ရရတယ်အာကိုယ်ရရတယ်လို့အာယုံပြုံမျှပဲတကယ်တော့ကိုယ်ရအဆင်မဖြစ်ဘူး ဥပမာအပြင်ဘာလို့လုံးဆိုလို့ရှိရင်အခုဉာဏ်ကောင်းထိုင်မသာရှိတဲ့ခါကာလမှာမိမိတို့ရိုးရာလိုက်ယောဂဝေဒနာပြောင်းအောင်လို့နတ်တွေကိုနတ်တွေတင်းဒီလိုအားတွေရှိပါတယ်အဲဒါနတ်တွေကိုလို့ယောဂဝေဒနာတော့ကြောက်တာတော့မဟုတ်ဘူးဒါမှမဟုတ်ဆင်းသင်းလို့ကြောက်သွားတဲ့ခါကာလနာဂကုရဲ့ဒီလိုထင်တာကိုသာနိပါဒမှာလာတဲ့ပောရိတာရကြီးက ခြေတော့ကနာကိုညောင်ဆောင်တော့ညောင်ဆောင်နာကြီးကိုးထားလို့ညောင်ဆောင်နာကြီးကိုးထားပြီးတော့မစားမတော့ရမသွားမလားနဲ့ဒီကအနာကအသွေးသားကလည်းကောင်းတာနဲ့အနာကသူ့လိုလိုပြောက်သွားနတ်ကကုလိုပြောက်တယ်လို့ထင်တယ်နော်အဲ့လိုမျိုးတော့ကုကလာလည်းရှိတာဟိုဆွန်ပြားတွေမှာဗမာပြည်ဆွန်ပြားတွေမှာဒီလိုနာပဲအာကိုပြီးတော့နေတဲ့လူတွေရှိတယ်ဆေးတွေပါစားမှမသိဘူးဆေးတယ်သူတို့မသိဘူးအဲ့ဒီနာနဲ့ပဲသူတို့ နတ်တင်မြောက်နတ်ကျွေးလို့ရှိရင်ဖြင့်ယောဂဝေဒနာပြောက်တယ်လို့ပြောယုံကြည်ကြည်စနေတာတကြည့်တယ်အဲဆေးမှလည်းပဲတချို့ဆေးတွေမပြောင်းနိုင်တဲ့ဆေးတွေကိုပြောင်းနိုင်မှလည်းအားကိုးပြီးတော့သုံးစွဲနေတာတွေလည်းအားလည်းရှိတာပေါ့အဲဒါလိုပဲခုဘေးဒုက္ခအမျိုးမျိုးမှလွန်မြောက်နိုင်မယ်လို့ယုံကြည်ပြီးအားကိုးနေတဲ့တောတွေတောင်တွေတောဆောင်တာတောင်ဆောင်တာစသည်တွေတဲ့ဒါတွေကကိုယ်ဝေရဆင်မဖြစ်ပါဘူးမြင့်မြတ်တဲ့ကိုယ်ဝေရလည်းမဖြစ်ပါဘူး အဲဒီလိုတောတောင်ဆရှိသောနတ်တွေကိုအာကို ကိုးကွယ်တဲ့အတွက်လုံးလုံးသောဆင်းရဲလောကရင်တွေ့မြင်နေရတဲ့ဘေးရန်အန္တရာယ်ဆင်းရဲတွေဝိညာဉ်နာချင်းစရှိသောဆင်းရဲတွေဘယ်လေးပါးကြောက်ရှင်းနေဥသောဆင်းရဲတွေဒါတွေကမလွတ်မြောက်နိုင်ပါဘူးတဲ့ဘယ်လွတ်မြောက်နိုင်နိုင်မှာတော့ဒါတွေကတော်ရီတောင်တွေမှာရှိတဲ့နတ်တွေကိုလည်းတကူသိရှိတာမှမဟုတ်ပဲသူတို့သိမတတ်နိုင်ပါဘူးอืม အဲတချို့နည်းနည်းပါးပါးလောက်တော့စောင့်ရှောက်နေတာကြီးကောင်းရှိမှာပေါ့လေမကြီးကျယ်တာလေးတွေရှိမှာပေါ့အကြီးကျယ်ဘေးရန်တွေကြတော့မကာကွယ်နိုင်ဘူးလို့မစောင့်ရှောက်နိုင်ဘူးတကယ်စောင့်ရှောက်ကာကွယ်နိုင်တဲ့ကိုယ်ကိုယ်ရာစိတ်ကတော့ဘာလို့ဆိုတော့ယောဇာဗုဒ္ဓင်းသာဓမ္မင်းသာသံဃင်းသာဓရမံကတော်သတ္တာရိယသစ္စာနိသမပင်္ဂရပတ္တိယောဇာခြင်းပုဂ္ဂိုလ်တွေက ဗုဒ္ဓင်္စာသစ္စာလေးပါးတရားသိမြင်ဘုရားရှင်ကို၎င်းဓမင်းစတရားတော်မြတ်ကို၎င်းသံဃင်းစသံဃာတော်မြတ်ကို၎င်းဗရမန်ကိုဝေယဝေကတော်စိကာယီဘုရားမြတ်စွာဘုရားရဲ့ပွင့်ထွန်းပေါ်လာတဲ့အခါကာလဘုရားမြတ်စွာဘုရားရဲ့ဂုဏ်တွေကိုသိပြီးတော့ဘုရားကိုကိုးကွယ်တယ်တဲ့မနေ့ကပြောခဲ့အရဟံစရှိသော ကိုပါသောဂုဏ်တော်နဲ့ပြည့်စုံတော်မူတဲ့ဘုရားစေဘုရားမှန်ကိုကိုယ်ပဲအဲဒါဂုဏ်တော်ကိုပါဘုရားရှိခိုးဆိုပြီးတို့ရုပ်ညရေးတာရှိပါတယ်အခုနိုင်ငံဝတ်ကြတဲ့ရှင်သာမဏေလေးတွေတချို့လည်းပဲဒီဥစ္စာတွေရသွားတော်ညာကြသွားတယ်ခုနကိုးပါးကရခဲ့တယ်ဗုဒ္ဓဘာသာဘုရားကိုးကွယ်နေတယ်ဆိုရင်ဘုရားကပဲဘယ်လိုဂုဏ်နဲ့ပြည့်စုံတော့ဆိုလို့ရှိရင် ချို့လုံးလုံးမပြောတာတချို့ကအဲဂုံတော်၉ပါးနဲ့ပြည့်စုံတဲ့တချို့ကဒီလိုပြောတာလေဂုံတော်၉ပါးကဘာတွေတော့ခက်တယ်သူလားဘုနကောကဘာလေးလို့သူကပြောတာဒီမှာလိုက်တည်ပြီးတော့ဘဝရဟသမသမုတော်ရနေတော့အဲ့ဒါတွေပါပဲလို့ဒါတော့တော့ပြောနိုင်တယ်ဒါတော့အရဟံအရဟံကုံဆိုတာကဘယ်လိုဟာတော့မေးလို့ရှိရင်ဒါမကြည်ရမြအောင်ခက်ပြန်တာပဲသူစား သမ္မာသမ္ဗုဒ္ဓဆိုတာဘာတော့ဝိဇ္ဇာသရဏတမ္ပနာဆိုတာဘာတော့ခုနကိုးပါးလိုက်မေးလို့ချင်းမဖြေနိုင်တဲ့ပုဂ္ဂိုလ်တွေကများတယ်ဒါတော့ခုနကိုးပါးလောက်တော့ကြက်ထားမှနေကြမယ်သိတယ်မများပါဘူးဒါလေးကြက်ထားရင်ကောင်းတယ်ကြက်ပြီးတော့နားမလည်ရင်လည်းနားလဲအောင်မေးမြန်လည်းထားအောင်မအင်းသူကြက်ထားရုံနဲ့လည်းမပြီးသေးဘူးအရဟံ လောဘဒေါသမောဟအစရှိသောကိလေသာညစ်ခြင်းမှကင်းဝေးစင်ကြယ်တော်မူသောမြတ်စွာဘုရားမြတ်စွာဘုရားမှာလောဘမရှိဒေါသမရှိမောဟမရှိလောဘဒေါသမောဟအစရှိသောကိလေသာညစ်ခြင်းတွေလုံးဝကင်းတယ်ဉာဏ်နာပုဂ္ဂိုလ်တွေလည်းကင်းပါတယ်ဒါပေမဲ့လည်းမြတ်စွာဘုရားပထမဆုံးစပြီးတော့ကင်းတာလည်းဖြစ်တယ် မြတ်စွာဘုရားကဝါသနာနဲ့တကွကင်းတယ်ကိလေသာရဲ့အလေးအလာဝါသနာတွေလည်းမရှိဘူးအကုန်လုံးကင်းတယ်ဒါကြောင့်မြတ်စွာဘုရားကိုသူသည်အရဟံလို့အဲချီးမွမ်းရအရဟံဆိုတဲ့ဂုဏ်ပုဒ်ကြီးချီးမွမ်းရမယ်လို့ကောင်းတဲ့အာယုန်နဲ့တွေ့ပေမဲ့လည်းမြတ်စွာဘုရားမှာလူချင်းနှိမ့်သက်မှုဒါရမှုမရှိဘူးပဲလို့ဆိုတဲ့အာယုန်မကောင်းတဲ့အာယုန်နဲ့တွေ့ပေမဲ့လည်းစိတ်ဆုံးမှုစိတ်ပြင်းမှုလုံးမသားမှုမရှိဘူးတော့ပါတော့ကင်းတော်မူတယ် အလုံးစုံသောတရားတွေလည်းမှန်တိုင်းသိပြီးတော့နေတော့မောဟလည်းကင်းတော်မူတယ်အဲဒီလိုကိစ္စငြိကြီးကင်းတော်မူသောမြတ်စွာဘုရားဒါလေးတွေနားလည်ထားကဘာမှာကိုယ်ကိုယ်ရဘုရားတွေဆိုရှိတာပဲအဲဒီလိုလောဘဒေါသမောဟကိလေသာငြိကြီးကကင်းတယ်လို့မဆိုနိုင်ဘူးသူတို့ဘုရားတွေမှာသူတို့ ရေးသားထားတဲ့ကျမ်းစာဥတွေထဲမှာပါပါတယ်လောဘဖြစ်ပုံကြီးလည်းပါတာပဲဒေါသဖြစ်ပုံကြီးလည်းပါတာပဲဟွန်းမောဟဖြစ်ပုံကြီးလည်းပါတာပဲသူတို့ထဲမှာသူကဝန်ခံမိတာဖြစ်ဗုဒ္ဓမြတ်စွာဘုရားဟောထားတဲ့တရားတော်တွေလိုက်ပြီးတော့ကြည်ဘယ်မှာမှ လောဘဖြစ်တဲ့အခြေအနေအချင်းရာမပါဘူးလောဘကင်းတဲ့အချင်းရာကပါတယ်ဒေါသဖြစ်တဲ့အချင်းရာမပါဘူးဒေါသကင်းတဲ့အချင်းရာကပါတယ်မောဟဖြစ်တဲ့အချင်းရာမပါဘူးမောဟကင်းတဲ့အချင်းရာကပါတယ်အဲဒီတော့ ဘုရားမြတ်စွာဘုရားလောဘဒေါသမောဟစသည်သောကိလေသာညစ်ကြေးမှကင်းဝေးစေကြတော်မူပါပေ၏သိညိုကြကောင်းတယ်သူတို့ကလူတွေကမှလောဘဆိုတာပြည့်နေတာပဲတရားနှလုံးသွင်းအားထုတ်နေတဲ့ပုဂ္ဂိုလ်တရားနှလုံးသွင်းအားထုတ်နေရင်တော့ဟုတ်တာတော့ရရနာနေတဲ့အချိန်တွေပါဒီမှာလောဘကမကင်းနေရင်ဖြစ်တာပဲအဲ့ဒီတန်ဒေါသကပို့ပြီးတော့ဆိုးတယ်ဒေါသစိတ်ဆိုးစရာမရှိတော့ဟွန်းဒီလိုချင်းစိတ်မဆိုးတော့ဘူးထင်ရလို့အောင်းမရဘူး အဲစိတ်ဆိုးစရာအာရုံနဲ့တွေ့လဲလို့ရှိရင်ပြင်ဟောတာပေါ်လာရင်မှုကပေါ်လာပြီလို့ဆိုတာအဲဒါရေးကြည့်တယ်တရားအထုတ်နေတဲ့ယောဂီပုဂ္ဂိုလ်တွေအားထုတ်ပြီးသားပုဂ္ဂိုလ်တွေအဲလောဘဒေါသတွေအရေးကြောင်တွေမပေါ်ဘူးအရေးကြီးတယ်ဖြစ်ပေါ်လာရင်လည်းမှတ်ပြီးပယ်မှအလုံးတဲယူဆိုးတယ်သူစားအဲဒါကြောင့်မြတ်စွာဘုရားအရဟံစရှိသောဂုဏ်တော်တွေနဲ့ပြည့်စုံတော်မူတယ်တဲ့အဲဒီဟံဂုဏ်လေးတစ်ခုတော့ညီညွတ်ရအောင်ဆိုကြအောင်လေအရဟံလောဘဒေါသ သတိတော်ကိလေသာညင်ကြီးတို့မှာကိဝေစင်ကြယ်တော်မူပေသော စိကတ်တယ်တဲ့ကိုယ်ဝေရာဖြစ်ရင်စိကတ်တယ်ဒီတရားဟာဖြစ်ရင်လောကအများဆုံးပဲအာကိုရအစစ်အမှန်ပဲလို့အာယုံပြုပြီးတော့ကိုယ်ွယ်တဲ့စိကတ်တယ်ယူသည်ပြုတယ်ကိုယ်ဝေရာလည်းဖြစ်ပါတယ်ဒါမဇ္ဈကရုပ်ဆိုပြီးဗုဒ္ဓံတရဏံကိစ္ဆာမိအဲလိုရုပ်ဆိုပြီးကိုယ်ွယ်လာစိကတ်တာကတော့ပြင်အကောင်းဆုံးပေါ့လေ အဲဒီလိုမစိကနိုင်ဘူးစိတ်ထဲကကြီးညိုယုံမျှနေလည်းပဲသူကစိကမှုဖြစ်ပါတယ်မြတ်စွာဘုရားလက်ထက်တော်ခါကာလတုန်းကမထဂုံလေးဆိုတဲ့တထေသားရှိတယ်မာထဂုံကြီးဆိုတဲ့တထေသားအရွယ်ငယ်ငယ်ပါပဲယောဂဝေဒနာဖြစ်ဒုရုပ်ပြောရမယ်အဲနောက်ဆုံးဒီလူဒီကံကြီးဖြစ်နေတဲ့ခါကာလကြတော့ယောဂအသေးသာဖြစ်တဲ့ခါကာလကြအိမ်ထဲကအိမ်ပြင်ထုတ်တာ မြတ်စွာဘုရားမာတာကုံလီတထေသားကိုမြင်တော်မူလို့ကြွလာတယ်။ဘာငါပိတ်တတ်တယ်နဲ့ဆုံးခံရင်ကြွပြီးလာအဲဒီအင်းရှိရောက်ရောက်တဲ့အခါကာလကျတော့မာတာကုံလီတထေသားကမြတ်စွာဘုရားကိုမြင်ပါတယ်။မြင်တော့ ကြီးညိုတဲ့တရားတွေပါနေနားရမှုတွေပုံစံမြင်တာနဲ့ကြီးညိုတာတော့ဩဒီလိုကြီးညိုပေါ်ရာဂုဏ်နဲ့ပြည့်စုံတော်မူတဲ့ပုဂ္ဂိုလ်တို့ပုဂ္ဂိုလ်မြတ်ကုန်တို့စောစောစီးစီးကမစည်းကလည်းရဘူးမကိုယ်ွယ်လည်းရဘူးရိုသေမပြုတ်လည်းရဘူးအခုမှပဲတွေ့ရမြင်ရပြီလေလို့စိတ်ထဲမှာအောင်ကြည့်ညိုပြီးမကြခင်ပဲသိသွားပါတယ်ပြီးတော့ဒါဝိနနာပြည်ရောက်သွားတယ်အဲ့ဒါ စေကာနီးကလေးဗုဒ္ဓသရဏဂုံဆိုရမှာမောပါဇက်ကလည်းမဆိုပါဘူးစိတ်ထဲကကြီးညိုတာယူရည်ုံနဲ့သရဏဂုံတည်ပြီးတော့အဲဒီကုသိုလ်စေတနာတွေကြောင့်နတ်ပြည်ရောက်သွားတယ်ဒီလိုလဲရောက်နိုင်ပါလေအဲဒီအရဟံသာကြီးတော့ဂောရဘုံနဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားကိုယ်ဝစီကတဲ့မြတ်စွာဘုရားဟောတော်မူတဲ့မေလေးပါးခုလေးပါးနိဗ္ဗာန်ဒေသနာတော်အားဖြင့်ဆယ်ပါးသောတရားတော်ကိုကိုယ်ဝရာဖြင့်နဲ့စီကတဲ့တဲ့။ဘာငါတော့ မြတ်စွာဘုရားကြီးဆုံးမတော်တဲ့နိုင်နာပြီးခြင်းနဲ့မဲ့ပုဂ္ဂိုလ်၄ပါးဖုပုဂ္ဂိုလ်၄ပါးအရိယပုဂ္ဂိုလ်၈ပါးအပေါင်းသံဃာတော်ကိုကိုယ်ဝေရာခြင်းနဲ့သိကတဲ့ရောစာခြင်းပုဂ္ဂိုလ်စီကဗုဒ္ဓင်စာတစာလေးပါးတရားသိမြင်ဘုရားရှင်ကို၎င်းဓမင်းစာမလေးပါကိုလေးပါနိဗ္ဗာန်ဒေသနာတော်အရှင်ဆယ်ပါးတော်တရားတော်မြတ်ကို၎င်းတန်ငင်စာလောဘဒေါသမောဟကင်းကြောင့်ကောင်းမွန်စွာအချင်းဉာဏ်တော် သုပတိပါဏာစသည်သောဂုံကြီးဆိုတော်နဲ့ပြည့်စုံတော်မူသာရိယာရှိပုဂ္ဂိုလ်ရှိပါအပေါင်းသံဃာတော်ကို၎င်းရဏံကိုဝယဟူ၍ကတော်စီကာယီအဲဘုရားတရားသံဃာရဏသုံးပါးကိုဝယကိုစီကတယ်ဣတံခောဓရမံခေမံဣတံဓရဏမုဒ္ဓမံဣတံခောဤဖျားတရားသံဃာဟူသောကိုဝယသည်ကခေမံ ဘေးရန်ကင်းငိမ့်သောသရဏံကိုဝရစစ်ပါပေ၏ဧတံဤဘုရားတရားသံဃာတိဟုသောကိုဝရတိကဩဓမမြတ်သောသရဏံကိုဝရစစ်ပါပေ၏ဧတံသရဏံဤဘုရားတရားသံဃာတိဟုသောကိုဝရအာရမရောက်၍ဝါကိုဝစီက၍သဘာဒုက္ခလုံးသောဆင်းရဲဟုသမျှမဗမုစတိလွံ့မြောက်လေ၏အဲဒါဘုရားတရားသံဃာ ယရဏသုံးပါးစိက္ခတာရတော့မြင့်မြတ်သောစိက္ခရှင်ပဲဘုရားတရားသံဃာကြီးဟုဆိုကိုယ်ဝေရာကိုယ်ဝေရာဖြစ်ပဲဘုရားမယံခသိငင်းငင်းစေနိုင်တဲ့ကိုယ်ဝေရာပဲအဲဒီဘုရားကိုကိုယ်ဝေရုံနဲ့ခဏမာတကုံလီတတိသားတို့လိုခဏလေးဘုရားကြီးညိုရုံနဲ့သေပြီးချမ်းမဲ့နာပြေရောက်ပြီးကောင်းစားချမ်းသာပြီးတော့သွားနိုင်တယ်တဲ့ကြာကြီးလေးမြင့် ကိုယ်ဝယ်စီကနေလာတော့ပြောကြမရှိဘူးမနေ့ကပြောခဲ့တဲ့အတိုင်းသင်္ဘောသားတွေဒီကနေ့လေးကကကလေးမှတရံကုန်သီလဆောက်တည်တာနဲ့နားပြရောက်တယ်ကိုယ်ဝယ်ရရအဲအခုလို့သီလတဲ့ရွယ်ကစားပြီးတရားတရားတန်ရတနာသုံးပါးလေးလေးစားစားကိုယ်ဝယ်စီကနေတဲ့ပုဂ္ဂိုလ်တွေအခုပြောကြမလိုပါဘူးမမနာကိုပြည့်စုံနေတာပဲဒါကြောင့်မိမိတို့မိကောင်းဖခင် ဘုရားဘာသာဝင်သူတော်စင်တို့သာသမီဖြစ်တဲ့အတွက်ငငယ်ရွယ်ကစပြီးတော့ဘုရားစေဘုရားမန်ကိုလည်းကိုယ်ွယ်လာရတယ်တရားစေဘုရားမန်ကိုလည်းကိုယ်ွယ်လာရတယ်သံဃာစေသံဃာမန်ကိုယ်ွယ်လာရတယ်ကောင်းဆုံးမြတ်ဆုံးဖြစ်တဲ့သရမဂုံနဲ့ပြည့်စုံခဲ့တယ်ဆိုတာကိုပြန်စဉ်းစားရင်ဝမ်းမြောက်ဝမ်းသာကြအနံကောင်းပါလေအဲ့ဒီသရမဂုံလေးလေးလေးစားစားအာယုပြုတ်ပြီးတော့စီးကပ်သွားရမယ်စောင့်ရှောက်သွားရမယ်သရမဂုံလေးသရမစောင့်ရှောက်ပြီးတော့ငါးပါးသီလတွေလည်းကျင့်သုံးသွားမယ်ဒါက လောကီတရဏဂုံပဲလောကုတ္တရာတော့မဟုတ်သေးဘူးတဲ့ဒီလောကီတရဏဂုံကတော့ပြည့်စင်တယ်ပြတ်တတ်တယ်အခုဘုရားယုံကြည်စိတ်ကနေမဲ့တော့ကြတော့မယုံကြည်ပဲနဲ့လည်းဖြစ်တတ်တယ်ဟောက်ပြန်တယ်အခုကလာမှာလူတွေကလည်းပဲတရားတရားသံဃာယနာသုံးပါးကိုယ်ပဲစိတ်ကနေနဲ့ဘုရားဘာသာဝင်တွေတချို့တခြားဘာသာဝင်တွေဖြစ်ဘာသာလုံးလုံးမရှိဘူးဆိုတော့အခြေအနေမျိုးရောက်နေတော့ရတယ်ရှိတယ်လူတွေထားပါဦးတချို့ ယဟန်တွေကနေပြီးတော့အဲဒီလိုဟာတွေလည်းရှိတာပဲတချို့တခါလဲအဲဘာသာတရားတွေမယုံကြည်ဖြစ်ပြီးတောင်ဟောမြောက်ဟောတဲ့ကြွားတွေရှိတယ်ကြောက်ကြမနာကောင်းတယ်အဲဒီကိုတော်တွေစိကမိတဲ့ပုဂ္ဂိုလ်တွေဟာလည်းပြည့်ပြီးတော့ပဲမကြောက်ကြကောင်းတယ်อืมတနည်းဟိုတခါကြီးတယောက်ပြောတယ်တခါကြီးတယောက်ကသူနဲ့ပြီးတဲ့မိတ်ဆွေတခါကြီးတယောက်အစကသူကသွန်လုံး ကိုယ်ွယ်နေတဲ့ပုဂ္ဂိုလ်သုံးလုံးကမ္မထာနေတဲ့လေးမြပြုပြီးတော့ကျင့်သုံးနေတဲ့ပုဂ္ဂိုလ်တို့ဆိုတာပဲအဲဒီပုဂ္ဂိုလ်ကနောက်တော့ခုနကပြောတဲ့ဘာသာတရားယုံကြည်မရှိတဲ့ကိုတော်တော်ဘာနဲ့စမ်းမိတာနဲ့အဲဒီကိုတော်ဟောတဲ့တရားတွေကိုသူကသဘောကျသွားတာอืมသဘောကျသွားတာမင်းလည်းပြောတော့အဲဒီကိုတော်ကိုယ်ွယ်ရတယ်သိကြည့်တော့တတ်တာလေဗေဒင်ဘုန်းကြီးတွေကိုယ်ွယ်ရတာသိယူရတာတဲ့ဟိုက ယူသေးရကိုင်းချင်းရတယ်များအဲ့ဒီဘုန်းကြီးကဘာမှယူသေးကြမလို့ဘုန်းကြီးနဲ့လူနဲ့အတူတူပဲဆိုပြီးတော့သူအတူတူနေလို့ရတာကိုအဲ့ဒီဘုန်းကြီးကတော်တော်နေရာကျတယ်ဒီဘုန်းကြီးနာမည်တော့ထုတ်ဖို့မပြောတော့ပါဘူးသင်္ကားနဲ့ထပင်းနဲ့လည်းသူအတူတူပဲမထူးဆိုပြီးတော့ဟောတယ်တော့ဘုရားပြောဒီနေ့ကကိုရောတဘာကတော့ပြောတယ်ဘုန်းကြီးတို့ကတပြည့်ပါဝါရဗိနာစာပြသင်္ကားနဲ့ထမင်းနဲ့အတူတူပဲလို့ဟောတယ်အဲ့ဒါသူကမသိလို့ပါတဲ့သူကဟိုမှာဟောတယ်တရားဟောရသူကဟောတယ် သင်္ကန်းနဲ့ထမင်းနဲ့ထူးတာကိုသူကထုတ်ပြမယ်ဆိုပြီးတော့ဟောတယ်ဘယ်နဲ့ဟောတယ်သင်္ကန်းနဲ့ထမင်းနဲ့ထူးလို့ဘောတဲ့မထူးလို့ရှိရင်ပြန်သူထမင်းကိုသူချုံနေပဲ့နေမလဲသင်္ကန်းဝတ်ထားလို့သူ့ကိုယူစီပြုနေကြတာပဲထမင်းချုံနေလို့ဒီကိုတော်ကြီးထမင်းညုံကိုတော်ကြီးခေါ်ရမှာပေါ့သူကသူကဟောတယ်သူအဲ့ဒါထူးတာကိုသူကဟောတာပဲအဲ့ဒီလိုကိုတော်ကဟောလို့အဲ့ဒါ ရဟန်းအဲဘုန်းကြီးရဲ့ရဟန်းရဲ့လူရဲ့ဆိုတာမထူပါဘူးအတူတူပါပဲဆိုပြီးတော့အတူတူနေအတူတူစအတူတူသွားအဲဒီမှာတဲ့သက်တာဆိုတာကိုအဲဒီကိုတော့ကိုယ်ကိုရတဲ့သဘောကျသူစားနောက်ပြီးတော့သူကမဲကြည့်တယ်တဲ့ခင်ဗျအရင်ကအာနာပါနလို့ပါတယ်ခင်ဗျအထုသေးသလားအဲ့ဒါထုတ်ပါရဲ့ဒါပေမဲ့ကုသိုလ်ရအောင်အထုတာမဟုတ်ဘူးကျမ်းမာရေးအထုနေတယ်ပြည့်သွားတာကတော့သစားတယ်မှတော့သူကတရားအနေနဲ့သူအထုနေတာပဲအဲဒီ မဟုတ်တယောဟောတဲ့ကိုယ်တော်တရားနာမိတာနဲ့မူလာရင်းရှိတဲ့တရားတွေအကုန်ပြည့်ကုန်တာကြောက်ရသိကောင်းတယ်ကြောက်ရသိကောင်းတယ်ဟွန်းအဲဒီတော့အရေးရှိတယ်အဲဒါကြောင့်လောကီသရဏဂုံတွေဆိုတာကတော့ပြတ်တတ်တယ်တဲ့မပြတ်အောင်လောကုတ္တရာသရဏဂုံကအရေးကြီးတယ်လောကုတ္တရာသရဏဂုံဖြစ်ဆုံးပြည့်စုံအတော့ယောဇာဗုဒ္ဓေဇာဓမေဇာပံေဇာသရဏံငတော သတ္တာရိယသစ္စာနိသမ္မပညာယပတ္တိရောစာခြင်းပုဂ္ဂိုလ်ဒီဟာသတ္တာရိလေးပါးဟူသောရိယသစ္စာနိအရိယသစ္စာတရားတို့ကိုသမ္မပညာမှန်ကန်သာသည်သောဝိပဿနာပညာရိယမဲ့ပညာဉာဏ်ပတ္တိတွေ့မြင်လေ၏အဲဒါယူကြည့်တယ်တရားတရားသံဃာစိတ်ကိုကိုယ်ဝယ်ရပဲလို့တရားတရားဖြင့်ယုံကြည်ပြီးကိုယ်ဝယ်တာကပြည့်စုံလည်းပြည့်သွားတဲ့လောကီတရားကိုလောကုတ္တရာသရဏကိုသစ္စာလေးပါးတရားတွေကို မင်္ဂလာစွာသိတဲ့ဝိပဿနာပညာမဲ့ပညာဖြင့်သိမြင်ရမယ်အခုဒီမှာတရားထုတ်နေတာလေအဲ့ဒါအာထုတ်နေတာလောကုတ္တရဏဂုံကြီးပြည်စုံအောင်အာထုတ်နေကြတာအဲသစ္စာလေးပါးတရားသိမြင်လို့ရှိရင်လောကုတ္တရဏဂုံပြည့်စုံသွားလားလောကုတ္တရဏဂုံပြည့်စုံသွားလို့ရှိရင်မပြတ်တော့ဘူးဒီဘဝလည်းမပြတ်ဘူးနောက်ဘဝလည်းမပြတ်ဘူးဘယ်တော့မှမပြတ်တော့ဘူးသူကအမှန်ကောင်းတယ်ကွာ ဘာတွေတော့ဆိုလို့ရှိရင်ဒုက္ခံဒုက္ခသမုပ္ပါဒံဒုက္ခသဇာတင်္ဂမအရိယအရိယံသတ္တိငိကံမေကံဒုက္ခုပသမဂာမိနံဒုက္ခံသာဆင်းရဲဆင်းမှန်ဒုက္ခသစ္စာကို၎င်းဒုက္ခတာသမုပ္ပါဒံသာဆင်းရဲဆင်းမှန်ကိုဖြစ်ပေါ်ကြောင်းဖြစ်သောသမှုရာသစ္စာကို၎င်းဒုက္ခံဒုက္ခသမုပ္ပါဒံ ဒုက္ခသာသအထင်ကမဒုက္ခသာဒုက္ခဤဒုက္ခသာဆင်းရဲဟူသောမြတ်အထင်ကမစငြိမ်းရာဖြစ်သောနိရောဓသစ္စာကို၎င်းဒုက္ခပါသမာဂာမိနံဒုက္ခဤငြိမ်းရာနိရောဓသစ္စာနိဗ္ဗာန်ကိုဆက်ရောက်ကြောင်းဖြစ်သောအထင်ကြီးကအင်္ဂါ၈ပါးရှိသောအရိယံစအရိယသစ္စာကို၎င်း ဣတိသောသတ္တရိနေပါကုံအရိယသစ္စာနိအရိယတော်သိရသောအမှန်တရားတို့ကိုသမပညာမင်္ဂလာသီသောဝိပဿနာပညာမပညာဖြင့်ပါတတိတွေ့မြင်လေ၏ဒုက္ခသစ္စာသမုဒယသစ္စာညောရသစ္စာမေဃသစ္စာဆိုတဲ့သစ္စာလေးပါးတရားတွေကို မှန်စွာသိတဲ့ဝိပဿနာပညာမဲ့ပညာနဲ့သိရမယ်တဲ့အဲ့ဒါပြီးလို့ရှိရင်ပြင်းတယ်ဒါလောကုတ္တရာတရဏဂုံပဲအဲ့ဒီမှာဒုက္ခသစ္စာကိုပိုင်းခြား၍သိရမည်သမုဒိယသစ္စာကိုပယ်ရမည်နိရောဓသစ္စာကိုမျက်မှောက်ပြုရမည်မေဃသစ္စာမိမိတဏ္ဍာ၌ဖြစ်ပွားစေရမည်သစ္စာလေးပါးသိရဆိုအဲ့ဒီပုံနဲ့သိရမယ် ဒုက္ခသစ္စာတရားတွေပိုင်းခြားသိရမယ်။သမှုရိယခေါ်တဲ့တဏှာကိုပယ်ရမယ်။និရောဓនិရောဓသစ္စာကိုမျက်မှောက်ပြုရမယ်။မေဃသစ္စာဆိုတဲ့မေဃင်စီပါတရားမိမိတဏ္ဍာဖြစ်ပွားစေရမယ်။အဲ့ဒါသိတာပဲ။ဒီစာထဲမှာပါတဲ့အတိုင်းလောကီ လောကီစိတ်စေတသိက်ယုတ်တရားတွေကဒုက္ခသစ္စာငါစားရင်ပါတဲ့တိုင်းငါကတော့ပိုင်ပိုင်နေနေသိတာမဟုတ်သေးဘူးတဏှာကသမှုရိယသစ္စာလုံမှတ်ထားရုံနဲ့သိတာမဟုတ်ပဲကိုပဲရမှာသမှုရိယသစ္စာဒီတဏှာကိုပယ်မပယ်မသိဘူးနိဗ္ဗာန်ကနိရောဓသစ္စာအဲဒီလိုဆိုရုံနဲ့ဒါလည်းမဟုတ်သေးဘူးနိရောဓသစ္စာနိဗ္ဗာန်ကိုခါမျက်မှောက်တွေ့ရမှာကိုယ်တိုင်တွေ့ရမှာအာနိဗ္ဗာန်ဆိုဘယ်လိုဟာလေးလဲပြော စိတ်ထဲကသဘောကျရုံနဲ့အဲ့ဒါနိဗ္ဗာန်မျက်မှောက်ပြုတာမဟုတ်သေးဘူးနိဗ္ဗာန်ကိုမျက်မှောက်ကိုတွေ့ရမှာပြီးတော့မဂ္ဂင်7ပါးတရားကမေဃသစ္စာအဲဒီလိုကဏ္ဍတရားနဲ့အမိနာမပြောရုံနဲ့ဒါကသစ္စာကြီးတာမဟုတ်သေးမဂ္ဂင်7ပါးတရားမိမိတဏ္ဍာပွားရမယ်ပွားမှသစ္စာ၄ပါးတရားသိရမှာအခုတော့ကဏ္ဍတရားနဲ့ပြီးရုံနဲ့ကနေ့စကြပြန်နိုင်ရခုမှာတဏှာကြီးအပြည့်သွားရနိုင်ရ 10မိနစ်လောက်တော့လိုပါသေးတယ်ခေါ်တဲ့အချိန်က10မိနစ်လောက်တော့အဲ့ဒါလေးသစ္စာလေးပါးကြာကနေစပြီးတော့အခြေတည်ရမယ်နေစဉ်ကကြမှာဟောရမယ်လေအခြေလေးတွေကအဲ့ဒါလောဘီစိတ်စေရသိတ်ရုပ်တရားတဲ့ဒါတွေဟာဘာတွေတော့ဆိုလို့ရှိရင်အတူတူအားဖြင့်ဆိုရင်ဓဝါ6ပါးက မပြတ်ဖြစ်ပြနေတဲ့တရားတွေဟာဒုက္ခသစ္စာပါပဲအဲ့ဒါတွေပဲမျက်စိကမြင်တိုင်းမြင်တိုင်းဖြစ်ပြနေတဲ့တရားတွေပဲမျက်စိကရုပ်တရားမြင်ရတဲ့အခြင်းကလည်းရုပ်တရားမြင်သိတာကနံတရားယုံနေနာမယ်အဲလောကီတရားတွေပဲဒီထဲမှာလောကုတ္တရာတွေမှာပေါ့ဒုက္ခသစ္စာပဲဖြစ်ပြနေလို့ဒုက္ခသစ္စာပဲတဲ့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 ဆာလောင်တယ်လို့အဓိပ္ပာယ်ရှိပါတယ်။ဒါပေမဲ့လည်းနှစ်သက်ပါရတဲ့နေရာနဲ့ဆာလောင်လို့ရှိရင်နှစ်သက်ပါရတာနှစ်သက်နှစ်သက်ပါရတဲ့တောင်းနာတဲ့အဲ့ဒါကတဏှာတဲ့မြင်နိုင်ကြလိုက်ကောင်းတဲ့အာယုန်တွေကိုနှစ်သက်တယ်ပါရတယ်တောင်းနာတယ်သဘောကျတယ်လူချင်းတဲ့ဒီဝတနာပဲဟွန်းအဲဒီတဏှာငြိမ်းတာက နိရောဓသစ္စာတဏှာငြိမ်းတဲ့ယုံနာခန္ဓာတွေအကုန်လုံးငြိမ်းသွားတာနိရောဓသစ္စာအဲဒီငြိမ်းတဲ့တရားကိုမျက်မှောက်တွေ့သွားတဲ့သဘောကမေဃသစ္စာတဲ့အဲခေါင်းစဉ်ကလေးရှင်းဥစွာဆိုရပြီတော့ဒုက္ခသစ္စာဆင်းရဲဆင်းမှန်တရားဒုက္ခသစ္စာဆင်းရဲဆင်းမှန်တရား ယသစ္စာမြဲခြေကြောင်းအစဉ်မှန်တရားအမှုရိယသစ္စာမြဲခြေကြောင်းအစဉ်မှန်တရားအမှုရိယသစ္စာမြဲခြေကြောင်းအစဉ်မှန်တရားနိရောဓသစ္စာမြဲငြိမ်းရာအစဉ်မှန်တရား စ္စာသင်္ညင်ရာစင်မှန်တရားနိရောဓသစ္စာသင်္ညင်ရာစင်မှန်တရားမေဃသစ္စာသင်္ညင်ရာတော့ရောက်ကြောင်းအကျင့်လန်းကောင် မှန်တရားမေဃသစ္စာသိရခြင်းရသောယောက်ျားအကျင့်လန်းကောင်သိမှန်တရားမေဃသစ္စာသိရခြင်းရသောယောက်ျားအကျင့်လန်းကောင်သိမှန်တရားငါသစ္စာလေးပါးတရားပဲ ဒုက္ခံဒုက္ခသမုပ္ပါဒံဒုက္ခသာသအထင်မံအရိယံသတ္တငေကံမေကံဒုက္ခပါဒမဂာမိနံဒုက္ခံသဆင်းအစင်းမှဖြစ်သောတရားကို၎င်းဒုက္ခသမုပ္ပါဒံသာဒုက္ခ၏ဖြစ်ပွားကြောင်းဖြစ်သောသမှုရသစ္စာတရားကို၎င်းဒုက္ခသာအထင်မံသဆင်း၏ချုပ်ငြိမ်းရာဖြစ်သောနိရောဓသစ္စာနိဗ္ဗာန်တရားကို၎င်း အရိယံမြတ်သောအထင်ကြီးကအင်္ဂါ၈ပါးရှိသောဒုက္ခပါသမာဂာမိနံသဒုက္ခဤညင်ညာနိရောဓသစ္စာသောဆက်ရောက်သောမဂ္ဂင်၈ပါးဤဟုသောမဂ္ဂသစ္စာတရားကို၎င်းဤတည်ဤသောသတ္တာရိအရိယသစ္စာနှင့်၄ပါးသောအရိယသစ္စာတို့ကိုသမ္မပညာယမင်္ဂလာတိသဝိပဿနာပညာမပညာပြန်ပတ္တိတွေ့မြင်ဤဧတံခောဤ သစ္စာလေးပါးတရားကိုသိမြင်ခြင်းသည်ဟူသောကိုယ်ဝေရသည်ကခေမံဘေးအခသိမ့်တို့ခြင်းရာဖြစ်သောတရဏံကိုယ်ဝေရဖြစ်ပါ၏သစ္စာလေးပါးတရားကိုသိမြင်လားကိုယ်ဝေရဖြစ်ပဲတဲ့လောကုတ္တရာလောကုတ္တရာတရဏဂုံခေါ်တယ်လောကုတ္တရာလောကီမဟုတ်မပြည့်နိုင်ဘူးသစ္စာသစ္စာလေးပါးတရားသိသွားတဲ့ချင်းမပြတ်တော့ဘူးဟောဒီဆုံးပယ်လေးပါးမကြနိုင်ဘူး ဘယ်လေးပါမကြတော့ဘူးဘယ်ဆင်းရဲတွေနဲ့တခါလဲဘယ်ဆင်းရဲတွေမှာတခါလဲလွတ်မြောက်ပြီးတော့သွားတယ်ဧတံခောတရဏံခေမံဧတံတရဏမုဒ္ဓမဧတံဣတ္တလေးပါးတရားကိုသိမြင်ခြင်းဟုသောကိုယ်ဝရသည်ကဥဒ္ဓမံမြင့်မြတ်သောတရဏံကိုယ်ဝရဖြစ်ပါပေ၏ဧတံတရဏံဤသစ္စာလေးပါးတရားကိုသိမြင်ခြင်းဟုသောကိုယ်ဝရကိုအာရမအစွဲပြု၍ဝါဆက်ရောက်၍ပြည့်စုံ၍ အဘရောကာလုံးစုံသောဆင်းရဲဟုသမျှမှာဘာဝုံစတိလွံ့မြောက်လေတော့ဤအဲဒီဆင်းရဲအခါပင်ကိုငြိမ်းပါလေတဲ့သစ္စာလေးပါးတရားကိုမြင်သွားလို့ရှိရင်သောတာပတ္တိမညာနဲ့မြင်ရမယ်အရာဂမိမညာနဲ့မြင်ရမယ်အနာဂမိမညာနဲ့မြင်ရမယ်အရဟတမညာနဲ့မြင်ရမယ်အဲဒီတော့မလေးပါးနဲ့မြင်သွားလို့ရှိရင်ဆင်းရဲခါပင်ငြိမ်းတယ်။တန်မြတ်ဝဆင်းရဲလုံးဝလုံးမြောက်ပြီးတော့သွားတယ်တဲ့ငါဆိုတရား အဲဒီတရားဒေသနာကိုဟောပါတယ်အဲဒီမှာဒုက္ခသစ္စာကိုသိဖို့ဒုက္ခသစ္စာသိအောင်ဘယ်လိုအားထုတ်ရမလဲသမုဒယသစ္စာကိုပယ်ဖို့ပယ်နေအောင်ဘယ်လိုအားထုတ်ရမလဲရောဓသစ္စာမျက်မှောက်ပြုဖို့ရောဓသစ္စာနိဗ္ဗာန်တွေ့အောင်ဘယ်လိုအားထုတ်ရမလဲမေဃသစ္စာမိမိတဏ္ဍာပွားများရမယ်ဆိုမိမိတဏ္ဍာဖြစ်အောင်ဘယ်လိုအားထုတ်ရမလဲ အာထုတ်ပုံလေးဟောဝယ်လူသေးတာပေါ့လေဒါပေမဲ့လို့အခုဒီမှာအာထုတ်နေတာအဲ့ဒီဥစ္စာတွေပါပဲဒုက္ခသစ္စာတွေသိအောင်မြင်နိုင်ကြတဲ့နာနိုင်စားတဲ့တွေ့ထိတဲ့ဒုက္ခသစ္စာတွေပဲဖြစ်ပြနေတဲ့တရားတွေအဲ့ဒါတွေကိုသိအောင်လို့လိုက်ပြီးတော့ရှုမှတ်နေရတာရှုမှတ်မှပြီးမှာပေါ့မရှုဘဲနဲ့လည်းကားထိုင်နေလို့ပဲပြီးနေမှာတော့သာဝတ္တရပါတဲ့ရုပ်တွေနာနေသရုပ်တွေခွဲနေုံနဲ့ မိမိတဏ္ဍာကတကယ်ဖြစ်ပြနေတဲ့ယုံနာနေပဲပြီးနေမှာတော့မပြီးနိုင်ဘူးတချို့ကဇောက်တဲကပါတဲ့အတိုင်းတရုပ်တွေခွဲအဲသင်္นานပေးတယ်ဆိုပြီးသင်္นานတွေလုံးအဲ့ဒါတွေနဲ့သူကိစ္စပြီးပြီဆိုပြီးတော့တရားထုတ်ဖို့မလိုဘူးဆိုပြီးတော့ဟောနေတဲ့ပုဂ္ဂိုလ်တွေရှိအဲ့ဒါတွေယုံကြည်နေတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်အဲ့ဒါကတော့ဘုသူတ္တ ဖြစ်ပွားတာလားပွားလို့ကျိုးရှိတာလားတော့ရှိပါတယ်။ဒါပေမဲ့တရားထုတ်ဖို့မလိုဘူးဆိုတော့တရားမထုတ်တော့ကိုယ်တိုင်သိမဖြစ်ဘူးပေါ့လေ။စာသင်သားလို့ပေါ့စာသင်သားတွေစာသင်ထားတော့ဒါတွေလည်းတတ်နေတာပဲသူတို့လည်းဟောတာပြောတာနေ။အဲဒီစာသင်တဲ့ပုဂ္ဂိုလ်တွေတတ်သိတာမျိုးပါပဲ။စာသင်တဲ့ပုဂ္ဂိုလ်လောက်တောင်မှပြည့်စုံတတ်မယ်မဟုတ်ပါဘူးဥစ္စာတွေက။အဲစာသင်တဲ့ပုဂ္ဂိုလ်တွေကသူကအပုံမဲ့တတ်တာပဲ။ကျန်ကန်နေရရေးထားတဲ့ဘုသူတ္တရာတွေအများကြီးတတ်သိနားလည်တာမဟောနိုင်မပြောနိုင်တာရှိရမယ်။ သာသင်ထားတဲ့ပုဂ္ဂိုလ်တွေကအသေးစိတ်တွေအများကြီးကိုနားလည်နေတာဒါပေမဲ့လို့အဲဒီလိုသိုံနဲ့မဖြစ်ပါဘူးညစာပြလက်ထက်တုန်းကမိရသုံးပုံတွေကိုမာလိတက္ကရာနဲ့တပါပို့ချပြီးတော့နေတဲ့အရှင်ပုထိလာကြီးတောင်တရားမလို့လို့မြတ်စွာဘုရားကအဲဒုစပုထိလာလို့ခေါ်သေးတာပဲနောက်တရားထုတ်ရတယ်တရားထုတ်ပြီးတော့နောက်ရဟနာဖြစ်သွားတယ်တရားအထုမှဖြစ်တယ်အာမထုပဲနဲ့မဖြစ်ဘူး ယောဂဝေဇာယတေဘူအာယောဂဘူရိသင်္ခရောတဲ့အဲဒီမှာဟောထားတဲ့ဒေသနာယောဂသမထဝိပဿနာလောက်ကိုအထုတ်ခြင်းကြောင့်ဘူရိဉာဏ်ပညာဤဇာယတေဖြစ်ပေါ်၏အာထုံမှဉာဏ်ပညာဖြစ်စေအာယောဂသမထဥပဒနာလောကအာမရုချင်းကြောင့်ဘူဘူရိသင်္ကရောဉာဏ်ပညာဤဖြစ်စီရင်ဆုံးယုံခြင်းသည်ဟောတိဖြစ်၏အာမရုပဲနေရှင်းမဲ့ဉာဏ်ပညာတွေလည်းမဖြစ်ဘူးတဲ့အာမမထုတ်ပဲကော အားလုံးလို့ရှိရင်တမာရီရပြီကိုယ်ပိုင်ညာနေဖြစ်မယ်အာမရုပ်ပဲနေတော့တမာရီမှမရပဲဘယ်ကိုယ်ပိုင်ညာဖြစ်တော့မလို့မဖြစ်ဘူးကသုတမရကျမ်းနာကမျှနဲ့ပြီးတယ်သုတမရညာတော့ဖြစ်မှာပေါ့အဲ့ဒါတော့လည်းကိစ္စပြီးတာမဟုတ်ဘူးအဲ့ဒါကြောင့်အာထုတ်ရင်ညာပညာဖြစ်တဲ့အာမရုပ်ရင်မဖြစ်ဘူးတဲ့အဲ့တော့အာမရုပ်ပဲနဲ့အာထုတ်ဖို့မလိုပါဘူးဆိုတဲ့ပုဂ္ဂိုလ်တွေမှာအဲ့ဒါညာပညာတွေဖြစ်မဲ့ညာပညာတွေမရဘဲနဲ့ဆုံးရှုံးနေတာပဲပြည့်စည်နေတာပဲ အဲအာထုတ်တဲ့ပုဂ္ဂိုလ်တွေမှာလည်းထိုက်တရားတော်သာပါရမီရှိတရားတော်သာအသိဉာဏ်တွေဖြစ်ပါလေတရားလောက်အာထုတ်ရင်တရားလောက်သူ့မှာရသွားတာဘောနှစ်အာထုတ်ရင်နှစ်ရက်လောက်မှတိုးတက်ပြီးရသွားတဲ့၄၅၆ရက်9အာထုတ်လို့ရှိရင်တော်တော်ကလေးကောင်းလာပါတယ်သမာဓိကောင်းတော့အသိဉာဏ်လေးတွေဖြစ်လာတရားလောက်အာထုတ်ရင်ကိုတချို့ပုဂ္ဂိုလ်တွေနဲ့အသိဉာဏ်တွေတော်တော်ဟန်ကြလာတယ်ဓမ္မကစိတ်တွေညာကိုလိုရှိတဲ့အတိုင်းဆိုးရနေတယ်ထင်တာကိုစိတ်တွေဟိုသွားစီသွားသွားတာမသိဘူး ဟောဟောင်းနေပိန်နေထိုင်နေအထီးတယ်မှနေစိတ်တွေကဟိုသွားလိုက်မှလိုက်ဒီသွားလိုက်မှလိုက်အောင်မယ်စိတ်တွေကတခုတည်းမဟုတ်ပါပဲလားအသေးသေးဖြစ်နေတာပဲဖြစ်ပြီးတော့လည်းကြောက်သွားတာပဲအဲစိတ်တစ်ခုချင်းတစ်ခုချင်းဖြစ်နေတယ်တရားတွေပဲဆိုတာသဘောပေါက်လာတယ်ဒါသမာဓိကောင်းကောင်းမရသေးဘူးစကားစားရှိသေးတယ်အဲ့ဒါလေးသိလားဝေဒနာတွေမှပြတော့ကြာညောင်းလိုက်ဘူးလိုက်နားလိုက်ကျင်လိုက်အဲ့ဒါတွေမှန်ရင်းမှရင်ပြောက်ပြောက်သွားတာတွေတွေ့ရတယ်တော့ဟာဒါတွေကလည်းမမြဲတဲ့ဥစ္စာတွေပဲသဘောကျတယ် အဲဒီလိုကိတခဏလေးအာထုတာနဲ့လည်းပဲအသိဉာဏ်ကြီးရပါတယ်အမှန်ကျိုးများပါတယ်ကိုယ်တိုင်သိဖြစ်အဲဒီလိုဖြစ်အောင်လို့ဒါ၆ပါးကပေါ်တိုင်းပေါ်တိုင်းနဲ့ရှုမှတ်နေတာကိုရှုမှတ်နေတာအဲ့ဒါပဲဖြစ်ပြနေတဲ့ဒုက္ခသစ္စာတရားတွေအမှန်တိုင်းသိအောင်လို့ရှုရတယ်အဲဒီလိုရှုတိုင်းရှုတိုင်းအမှန်သိရင်အနိစ္စဒုက္ခအနတ္တအမှန်သိလို့ရှိရင်အဲ့ဒီတရားတွေနဲ့စပ်ပြီးတော့ဗာမှုတနာကင်းတဲ့လောက်ကျင်းသွားတယ်တဲ့သမုဒယသစ္စာကိုလည်းပယ်ပြီးသားဖြစ်ပါတယ် အဲသမုဒိယငြိမ်းလို့ရှိရင်သင်္ဃာအပြင်နိရောဓသစ္စာကိုဆက်ရောက်တယ်ခြူတိုင်းခြူတိုင်းအပညာနဲ့ဖြစ်တယ်အပညာဖြစ်တော့သမာဓိလည်းဖြစ်တယ်တတိလည်းဖြစ်တယ်တတိသမာဓိဉာဏ်နဲ့ဖြစ်တယ်အဲမေဃသစ္စာတရားတွေပဲအမှတ်တိုင်းမှလည်းဓမ္မတကမေဃသစ္စာဖြစ်တယ်ဓမ္မတကမေဃသစ္စာဖြစ်တယ်လောကီမေဃသစ္စာတွေဘောဥပါဒနာမေဃသစ္စာတွေပွားနေအဲဒီလိုပွားနေတယ်တဲ့ဒါကြောင့်အခုအားထုတ်နေတာတွေကသစ္စာလေးပါးတရားကိုယ်တိုင်တွဲသိအောင်အားထုတ်နေတာသိတာမရလည်းသိနေတာပါပဲ တော့ဘုဒ္ဓရာမရှိတဲ့ပုဂ္ဂိုလ်တွေကတော့ခွဲကြပြီးတော့မပြောတတ်ဘူးပေါ့လေအဲဘုဒ္ဓရာရှိတဲ့ပုဂ္ဂိုလ်ဟောလိုက်ပြောလိုက်တဲ့အခါကာလကျတော့အော်သူအားထုတ်နေတာလေသစ္စာလေးပါးတရားသိနေတာပဲလို့သဘောပေါက်လာတယ်အဲဒါနဲ့သင်္ကန်းကျမှဘုန်းကြီးအကျေချဲ့ပြီးဟောတယ်ဒီတော့အချင်းကုန်သွားပါပြီအနေတရားသိညာအောင်တဲ့တဏှာရီတော့တဏှာရီတော့ဟောဝယ်ရည်မှန်းတာအဲကြောင့်ကနေအမြတ်ပေးဝေပြီးတရားသိညာနဲ့သင်္ကန်းမှာသစ္စာလေးပါးတရား သိအောင်အထုတ်ပုံသိပုံခေါ်ရမယ်ယနေ့ဖို့၌ကျွန်ုပ်တို့ပြုစုပွားများအထောက်အပ်သောဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဝေယဝိသကုသိုလ်သရှိသောဒီကောင်းမှုပေါင်း၏ဘုရားကဘော ဖတို့အားမြတ်ပေးဝေပါကုန်၏ဆွေမျိုးတို့အားမြတ်ပေးဝေပါကုန်၏ဤအရာ၌ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်ပေါင်းဟာမြတ်ပေးဝေပါကုန်၏အလုံးစုံသောတ္တဝါပေါင်းတို့အားမြတ်ပေးဝေပါကုန်၏ မိဘတော်မှစ၍အလုံးစုံသောသတ္တဝါပေါင်းတို့သည်ညရကြ၍ကိုယ်စိတ်နှတရားသံသာကြပါစေ။ညာ